နေ့ကအရှင်ရာဟုလာမြတ်စွာဘုရားဆုံးမတဲ့သုတ်တရားမနေ့ကနှစ်ပုဒ်ပြီးသွားတပုဒ်ကတော့အမြဲမပြတ်နှလုံးသွင်းပြီးတော့ကျင့်သုံးဖို့ရာရာဟုလာသုံးလို့ခေါ်ပါတယ်အမြဲမပြတ်ခဏခဏသုံးနေသုံးပါတဲ့သုတ်ပါပဲတဲ့ နောက်တစ်သုတ်ကတော့အမ္ဘာလာတိကရာဟုလောဝါဒဆိုပြီးအမ္ဘာလာတိကအရမှာသုံးရဆုံးမှာအမ္ဘာလာတိကရာဟုလောဝါဒသုတ်ခေါ်တယ်ဒါကတော့မုသဝါဒနဲ့စပ်ပြီးတော့သုံးမထားတဲ့ဩဝါဒသုတ်ပါပဲအဲဒီသုံးတဲ့သုံးမလေးက ပြီးသွားပါပြီ။ယနေ့မဟာရာဟုလောဝါဒသုတ်ဆိုတာဟောရအောင်။နောက်တော့ရာဟုလတန်ယုတ်နဲ့သုလရာဟုလောဝါဒသုတ်ဆိုတာရှိ။ရာဟုလတန်ယုတ်ဆိုတာနာဂတန်ယုတ်ပါဠိတော်မှာသုတ်တွေအသီးသီးသူက30ကျော်ကြီးပါတယ်သူကအပိုင်းပိုင်းနဲ့သူကဟောတာမျိုးအချင်းတော့ သုလတာဟူသောဝါဒသုံးနဲ့ဒူပါတယ်သဘောဝချင်းဒူပါတယ်ရူပအိဋ္ဌံအသက်ကုအိဋ္ဌံအနိစ္စံဝါသတိဖြင့်အနိစ္စ అను ပါဒနာစတဲ့ అను ပါဒနာ၃ပါးကိုဟောပြတဲ့သုတ်တွေပါပဲအဲဒါတွေကတော့ဝိပဿနာဉာဏ်ချင်းအောင်လို့ဟောတဲ့သုတ်တွေနောက်ဆုံးသုလရာဟုသောဝါဒသုတ်ဆိုတာကတော့

ဒီနေ့တော့အခါကျတော့မြတ်စွာဘုရားသုံးကကြွရာဟုလာသာမဏေကလည်းမြတ်စွာဘုရားနောက်ကသင်္ဃာယုံပြီးတော့ဗဘိတ်လွယ်ပြီးမြတ်စွာဘုရားနောက်ကသုံးကလိုက်ယူရဲသွားဝေရဘူးယူရဲတော့မြော်သေးပါဘူးကြောင်းထဲတွင်ရှိဟာတူပါသေးတယ်အဲဒီမှာ

ပွင့်ပြီးတော့နေတဲ့ကြောတဲ့ကကွက်လာဖြစ်တဲ့ရက်တွေပါနေတဲ့နံပါရတဲ့ကွင်းမြင်လေးကိုသင်ကြီးကကွန်မြူပြီးတော့ထွက်လာတဲ့အခါနောက်ကလည်းပဲဆင်ပေါက်ကလေးကလိုက်ပြီးတော့လာတော့ရှိကဆင်ကြီးရဲ့ကွန်မြူပုံတွေကြည့်ရတယ်ပဲအမတန်ပြင့်တယ်သူ့ကျင်မွေကြည့်ရတဲ့ဆင်ကြီး ရှောင်းတော့ပြင်းနေတဲ့ခါရဲအင်းအမတန်တော်ဤပြက်တရေရောကွင်းကျင်လေးရဲ့ပြက်တရေရောအဲ့ဒါကြည့်လိုက်လို့ရှင်ဆင်ကြီးကြည့်ရရင်လည်းအမတန်လှပါတင့်တယ်နောက်ကလိုက်လာတဲ့စင်ပေါက်ကလေးကြီးလိုက်ကြရင်လည်းစင်ပေါက်ကလေးကလည်းစင်ကြီးလိုပဲဟာကိုမြို့တူးနေတာပုံစံအတူတူပဲလို့ဆိုတောင်းတော့တင်းနေတဲ့တခါလေအမတန်လှပါတင့်တယ်ပြီးတော့နေတယ်ကြီးစုပဲစစ်ပြီးတော့နေတယ်အဲ့ဒါလိုပဲ ရှိကမြတ်စွာဘုရားကြွားသွားနေတာနဲ့နောက်ကရှင်ရာဟုလာလေးလိုက်လာတာနဲ့ရှင်ရာဟုလာလည်းတော့ကြီးနေတယ်ဆက်ပြင်းနေတော့ရှိတယ်ရှိကမြတ်စွာဘုရားရဲ့ရုပ်ပုံနဲ့နောက်ကရှင်ရာဟုလာရဲ့ရုပ်ပုံနဲ့ပုံချင်းကလည်းကျူးနေတာဘူးအမတန်တပ်ပေတယ်တဲ့ညိုွယ်ရှိပါသာရိကဖြစ်မြတ်စွာဘုရားဆိုတော့ဘုရားကြီးရုပ်လက္ခဏာတွေကလည်းပဲအမတန်တပ်ပေညိုွယ်ရှိ တရားကြီးဂုံကျက်သိရင်နဲ့ကြွသွားနေပုံတွေလည်းအမှန်တကြီးဝယ်ကောင်းမှာပေါ့သူစားတရားမြတ်ပူရရတော့ချင်းအခုဆင်းလူတော်တွေပူရတာပဲအာရုံပြုနေအခုတော့ရှင်ရဟုလာကလည်းမြတ်စွာဘုရားဤသားတော်ဆိုတော့ပုံမှန်တပုံနဲ့ချင်းပုံမှန်တပုံနဲ့ပဲသူကအဲဝပုံစားပုံနေဝထိုင်ပုံလည်းပဲတချို့တဲ့သူကတူးနေတာပေါ့ဒီမျိုးကိုအမှန်ကောင်းနေတော့၃000မှာဆိုရတဲ့ ရှင်နေမင်းကြီးများဟောက်ယူပြီးတော့ကွန်မြူနေတဲ့အခါနောက်ကရှင်နေငယ်ကလေးလူလိုပဲလိုက်ပြီးတော့ကွန်မြူနေတာမြင်ရတယ်လို့ပဲတဲ့ဒီလိုလဲဥပမာလိုပါပဲနဂရဆရာဥပမာတွေအများကြီးပဲရှင်နေကြီးကလည်းပဲအဲမဲ့ဒါမဲ့ကြည့်ရှုခြင်းပေါ်ကောင်းနောက်ကလိုက်လာတဲ့ရှင်နေကလေးကလည်းသူ့လိုပဲပုံလူဖြစ်ပြီးတော့နေကြည့်ရှုပေါ်ရကောင်းအဲဒါလိုပဲ မြတ်စွာဘုရားကရှိကကြွအရှင်ရာဟုလာလေးကနောက်ကလိုက်ရွှေတော်ကြီးနားမှာရွှေတော်ကလေးတစ်ခုပေါက်နေတယ်လို့ပဲရွှေတော်ကြီးရွှေတော်ကြီးတစ်ခုကိုကြည့်လိုက်ရင်လည်းပဲရွှေတော်ကြီးကတည်းကလှပါတင့်တယ်ပြီးတော့ရွှေတော်ကလေးကြည့်လိုက်ရင်လည်းပဲရွှေတော်ကလေးလည်းလှပါတင့်တယ်အဲဒီလိုပဲမြတ်စွာဘုရားနဲ့ရှင်ရာဟုလာကြွနေပုံကသုံးကကြွနေပုံ ကြီးညိုပွဲသတ်ပယ်နေဖို့အာရုံပြုရမယ်အဲဒီတော့အလွန်သတ်ပယ်ပြီးတော့နေတဲ့အတွက်မြတ်စွာဘုရားကတော့ဇာကရောသမောကိလေသာကင်းနေလို့ဘာမှသာယာမှုမရှိပါဘူးအရှင်ရဟုလာကတော့ဒီမှာပုထုဇဉ်ရှိသေးတာကိုသူကကိလေသာကင်းတဲ့ယန္တာဖြစ်ကမရောက်သေးဘူးမရောက်သေးတော့ကိလေသာကရှိနေဒီနေတာမြတ်စွာဘုရားကို ကြည့်လိုက်တဲ့အခါမှာမြတ်စွာဘုရားရဲ့သဗ္ဗေတော်မူပုံတွေကိုမြင်ရမနာသဗ္ဗေတာပဲငါတို့သမီးတော်ဖြစ်တဲ့မြတ်စွာဘုရားမနာသဗ္ဗေတာပဲဒီလောကမှာနေမယ်ဆိုလို့ရှိရင်စัจ जा မင်းဖြစ်နိုင်တယ်စัจ जा မင်းဖြစ်လို့ရှိရင်ဖြင့်ငါလည်းပဲစัจ जा မင်းရဲ့ဘာကြီးယရနာဖြစ်နိုင်တယ် မြတ်စွာဘုရားကြီးရုပ်ပုံသတ်ပဲတယ်လို့ပဲသူ့ကိုယ်သူနှလုံးသွင်းလိုက်တဲ့အခါလဲသူ့ကိုယ်သူဆင်ခြင်တဲ့ကသူ့ကိုယ်လည်းအချိုးကျတယ်ဘုရားရုပ်ပုံလုံးနဲ့တူးနေတယ်ငါလည်းပဲလှပါတင့်နေတာပဲဆိုပြီးတော့ယူပကာယရုပ်ကိုအကြောင်းပြုပြီးတော့နိသက်မှုပါရမှုသဏ္ဍာကဖြစ်တယ်တဲ့အရွယ်က15နှစ်16 16 15နှစ်16နှစ်တို့19နှစ်17နှစ်ဒီရွယ်တွေကတော့ ဒါရုပ်ယူပကားနဲ့စပြီးတော့နေတဲ့ตายရတာပဲမလားနေတဲ့ตายရတဲ့အရွယ်လေးတွေပဲဒီရွယ်ကတော့နေတဲ့ตายရမှာအဲဒီလိုနေတဲ့ตายရမှုဖြစ်တာမြတ်စွာဘုရားကသိတော်မူတော့ဒီနေတဲ့ตายရမှုကကြီးပွားလာလို့ရှိရင်အကျိုးမဲ့တွေကိုဖြစ်စေနိုင်တယ်ဒီနေတဲ့ตายရမှုကတိုးပွားလာလို့ရှိရင် သာသနာဓမ္မတွေမကျင့်သုံးနိုင်တဲ့အခြေအနေလည်းရောက်သွားနိုင်တယ်ဒါကိုပြောပါတယ်အခုသာသနာတော်မှာသာသနာဓမ္မတွေမကျင့်သုံးနိုင်မဲနဲ့ကာမရာဂနှိမ့်ဆက်ပြီးဖောက်ပြန်ပျက်စီးသွားတဲ့ပုဂ္ဂိုလ်တွေငယ်ငယ်ကြီးကြီးအများကြီးရှိကြပါတယ်အဲ့ဒါတွေကဒီလိုကာမရာဂကနှိမ့်ဆက်သွားတာပဲဖောက်ပြန်သွားတာလို့ဆိုတာမိမိကိုယ်လည်းနှိမ့်သက်ကာယမှုရှိလို့ သူများတွေလည်းနှိမ့်သက်တရားမှုရှိပြီးတော့ဟောက်ပြန်တော့ကြားတော့မဆောင်စည်းနိုင်တော့အဲသာသနာပေါ်မတည်ရနိုင်မှုတချို့လည်းရိုးရိုးဆိုတချို့လည်းပဲသီလသိက္ခာတွေပြည့်အဲဒီလိုဟောက်ပြမှုတွေရှိပါတယ်အဲဒီလိုလည်းဖြစ်သွားနိုင်တယ်ဆိုတာမြတ်စွာဘုရားကအဲသင်္ကေတတော်မူတယ်ဒီတော့ဥပမာအားဖြင့်ဆိုလို့ရှိရင်လေများလေများ ကွဲပေါက်နေလို့ရှိရင်အဲ့ဒီအကွဲပေါက်တဲ့ရင်ဝင်လာလို့ရှိရင်အဲစောက်ပြီးတော့ကြည့်နေတော့မဖြစ်ဘူးသူဖာသေးရတယ်ပြိရတယ်လေသမားတွေမှာအဲ့ဒါကရင်ဝင်လာလို့ရှိရင်ပြိဖို့ဖာသေးဖို့သူအစင်းစင်းပါပါတယ်သူတို့မှာပြိစရာဖာသေးစရာအသိရှိဒီထဲမှာဖြစ်စေပင်လယ်ထဲမှာဖြစ်စေသောသောကတွေအသိရှိရတယ် ပေါက်နေမှဖာဝေရသွားပြီးကုန်းပေါ်တက်ချလို့ဒီလိုမဖြစ်ဘူးလို့ကသောသောကလည်းအသိရှိနေရတယ်အသိရှိနေတာသူတို့ဖာသေးရအာနေခြင်းနေဝိဇ္ဇုံဇီဝဉ္ဇဉ်ဝိဇ္ဇုံဆိုပြီးစောင့်ကြည့်နေလို့မဖြစ်ဘူးတဲ့ဒီဥစ္စာညာညာပိတ်လိုက်မှာမပိတ်လို့ရှိရင်လေဝန်းတဲ့ရေတွေပြည့်မြုပ်လိုက်မယ်အဲဒါလိုပဲညာဟုလာသနာမှာယူပကာယရုပ်ကိုယ်နဲ့စပ်ပြီးတော့ ညက်သက်ပါရတတ်မဲ့တဲ့ခန္ဓာရာကတော့ဖြစ်နေပြီလေတဲ့ရေဝင်းလာသလိုပဲဖြစ်နေပြီဒါစောက်ကြည့်နေလို့ရှိရင်တဖြည်းဖြည်းသူကြီးပွားလာနိုင်မယ်ကြီးပွားအားကြီးလာလို့ရှိရင်ဒီသုံးပါလို့မနိုင်မနေဖြစ်နိုင်တယ်လွန်ကျူးပြရလို့ရှိရင်ဒါတော့ယခုနေကစပြီးတော့ဝိသုမပဲလို့မြတ်စွာဘုရားအစဉ်တော်မူပြီးတော့နောက်ပြန်လှည့်ပြီးဒီဩဝါဒပေးတာ ယံကိစီရာဟုလရူပဒီဒနာဒပစ္စုပ္ပန္နဣဇ္ဇတံဝဗိဒာဩလာရိကဒုက္ခမောဟိနဝပဏိတံဝယံတူရေတန္တိကေဝသဗ္ဗရူပနေတမမနေသောဟမတုနမေသောအတ္တတိဝမေတံယထာဘူတံသမပညာယတထဗံမြတ်စွာဘုရားရဟုလာကိုဟောရတာပဲရှိရသုံးမှာသွားရင် ကျောင်းဘွားကမဆက်သေးဘူးနဲ့တူပါရဲ့ဘာလို့လဲဆိုတော့ကြာတော့ကျောင်းထဲမှာရှိတယ်လို့ပြောပါတယ်အဲရာဟုလားจิตသားရာဟုလားအတိဒါနာဂတံဝအတိတ်နာကဖြစ်စေအဲအတိဒါနာရပစ္စုပ္ပန္နဝအတိတ်နာကပစ္စုပ္ပန်ဖြစ်စေဣဇ္ဇတံဝဗိဓာဝအတွင်းကဖြစ်စေပြင်ကဖြစ်စေ

ဒါရုပ်ဥဒ္ဒမြကိုအမှန်တိုင်းသိအောင်ရှုအလိုရုပ်တော်သားပါပဲရုပ်ဥဒ္ဒမြတွေအမှန်တိုင်းရှုရုပ်ဆိုတာဘယ်လိုဟာတွေတုံးဆိုယခုလောလောဆယ်ရှိနေတဲ့ရုပ်ကိုယ်သာဆိုပါသလားဆိုတော့အတိတ်နာကပစ္စုပန်ရေကရှိခဲ့တဲ့ရုပ်လည်းပဲရှုရမှာပဲနောင်စေလနာရုပ်လည်းရှုရမှာယခုလောလောဆယ်ရုပ်လည်းရှုရမှာပဲတဲ့အတိတ်နာကပစ္စုပန် ကာလသုံးပါးမှာရှိတဲ့ရုပ်ဟူသမျှတွေကိုရှုပါဘယ်လိုရှုရမလို့ဆိုတော့နေတာမမဧတံဤဧတံဤသဘောသည်နမမငါဤဥစ္စာမဟုတ်ငါနဲ့ဆိုင်တဲ့သဘောတရားမဟုတ်ဘူးငါဤဥစ္စာအနေနဲ့တာယာဖြင့်တတ်မဲ့တဲ့သိမ့်ပိုက်တဲ့တရားမဟုတ်ဘူးငါဥစ္စာပဲငါဥစ္စာပဲဆိုပြီးတော့သိမ့်ပိုက်တဲ့တရားမဟုတ်ဘူး

ဒီလိုယူရမှာပဲတဲ့ဒီမဲ့ကရုပ်လည်းဒီလိုယူရမှာတနည်းအားဖြင့်ဟောလာရိကံမှာဒုက္ခမှာပါကျမ်းသောရုပ်နှူသောရုပ်အကျမ်းသားရုပ်တွေလည်းရှိရမှာအနုသားရုပ်တွေလည်းဒီလိုပဲရှိရမှာပဲဒီနာဝပဏိတံဝအဲယုံညာနဲ့အညာသားရုပ်ပဏိတံဝအမြတ်သားရုပ်အညာနဲ့အကောင်းပေါ်တယ်ရုပ်ဆိုတာအညာလည်းရှိတယ်အကောင်းလည်းရှိတယ် အညဆိုတာကတော့ကိုယ်ထဲမှာယောဂဝေဒနာတို့ဘာလို့ဖြစ်လာတာတွေပေါ့လေဒီဥစ္စာတွေကကိုယ်လိုတိုင်းအစင်မပြေတဲ့ဥစ္စာတွေကယုံညံ့နေပေါ့ညညမမာဖြစ်ပြီးတော့ကိုယ်လိုတိုင်းဖြစ်နေတဲ့ရုပ်တွေကတော့ရုပ်အမြတ်တွေပေါ့ဒီဥစ္စာလိုလိုပြူပြူနဲ့ပေါ်ပေါ်ပါပါနဲ့ဆောင်းဆောင်းပြင်းပြင်းနဲ့ဖြစ်နေတာတွေဒါရုပ်အမြတ်တွေအဲဒါအယုတ်အညံ့ဖြစ်ဖြစ်အမြင်အမြတ်ပဲဖြစ်ဖြစ်နဲ့ယန္တူရေတန်တိကေဝ ဝေးတဲ့ရုပ်ဖြစ်ဖြစ်နီးတဲ့ရုပ်ဖြစ်ဖြစ်အဝေးကရုပ်အနီးရုပ်ဒါတွေကထောက်ဆပြီးတော့ယူရမှာအဲတဘာဝအနွေအဝေးရုပ်အနီးရုပ်တည်းရှိတယ်အဲ့ဒါကတော့သိမွေးတယ်အဲဒီရုပ်တွေအားလုံးတစ်ဆယ်နဲ့တစ်ခုရှိပါတယ်အခုတစ်ဆယ်နဲ့တစ်ခုရှိတယ်ဒါကြောင့်မို့လဲရုပ်ကိုယူပဲခန္ဓာဆိုတာဒီတစ်ဆယ်တဘာတော့အစုဖြင့်ခွဲခြားလိုက်တဲ့အခါမှာတစ်ဆယ်တစ်မျိုးဖြစ်နေတော့သူ့ကိုခန္ဓာလို့ခေါ်တယ်ရုပ်တစ်မျိုးတည်းလည်းခန္ဓာလို့ခေါ်ရတာအစုလို့ခေါ်ရတာ အဲဒီတစ်ဆက်တစ်မျိုးနဲ့ရှုရမယ်ယထာဘူတဟုတ်တိုင်းမှန်လားအမှန်တိုင်းပဲကိုကပြက်ပြီးရှုရမှာသူကမှန်တဲ့အတိုင်းရှုရရုပ်ကအနိစ္စမမြဲတဲ့သဘောရှိနေတာပဲမမြဲတဲ့သဘောရှိတဲ့အတိုင်းပဲမှန်တယ်ရှုရမှာမြဲနေတာကိုမမြဲဘူးလို့ပြက်ရှုရမှာမဟုတ်ဘူးဒုက္ခဆင်းရဲတဲ့သဘောရှိနေတာမကောင်းတဲ့သဘောရှိနေတာပဲဆင်းရဲဆိုပေမဲ့လို့ဟိုနာကျင်ကြိုက်ခဲတာမျိုးတော့မဟုတ်ပါဘူး ရုပ်မှာနာကျင်တဲ့သဘောမရှိဘူး။နာကျင်တဲ့သဘောဝေဒနာမှာရှိတယ်ဒုက္ခဝေဒနာရှိတယ်။လူတွေအများကတော့ရုပ်ကနာနေတယ်အောင်ရုပ်ကနာတာမဟုတ်ဘူးရုပ်ဆိုတာတုံးတဲ့ကြောက်ခဲကြီးကြီးခဲ့တဲ့ရှိတဲ့ရုပ်နဲ့ကိုယ်တည်းကရုပ်နဲ့အတူတူပဲရုပ်သက်သက်နဲ့မနာတာဘူးသူကနာရတဲ့သဘောကဒုက္ခဝေဒနာကနာတာနာတယ်ဆိုရင်ဒုက္ခဝေဒနာပဲခံခဲ့တယ်ဆိုရင်ဒုက္ခဝေဒနာပဲဒုက္ခနေခဲ့တယ်ရုပ်ကိုမြည်ပြီးတော့ရုပ်ပြက်တွေမကောင်းတဲ့ရုပ်တွေမြည်ပြီးသူကဖြစ်တယ်အဲ ရုပ်ပြည့်ရုပ်ဆိုးတွေနေပြီးတော့နာကျင်ကြိုက်ခဲမှုဒုက္ခဝေဒနာတွေဖြစ်တယ်။အဲဒါကိုရုပ်ကနာတယ်မှခြေထောက်ကနာတယ်လက်ကနာတယ်ခေါင်းကနာတယ်ကိုယ်ကနာတယ်ငါကနာတယ်ပြီးတော့အောင်းမိတယ်အမှန်သိသိနာတာကဝေဒနာပဲလို့။အဲတော့ဒီမှာရုပ်ဆင်းရဲဆိုတာကမြစ်သက်ပါရဝယ်မရှိတာကိုပြောတာအာကိုစရာမရှိဘူးတဲ့ဒီရုပ်ကဘာမှအာမကိုရအောင်မြစ်သက်စရာမရှိဘူးကိုကမြဲတယ်ထင်မြဲတာမှမဟုတ်ပဲဟာကို။ သူကခဏမစဲပြည့်နေတာဖြစ်ပြီးပြည့်ပြည့်ပြီးပြည့်ပြည့်ပြီးပြည့်ဘာမှထောက်တည်ရမရတဲ့ဥစ္စာတွေဒါကြောင့်ဒီဒါတော့မမြဲတဲ့ရုပ်ရုပ်တွေကိုကိုကြီးလုံနေရတာကိုဒီဟာကြီးကိုပဲကိုလုံနေရကြောက်เสียကောင်းတယ်မခိုင်ကနဲ့အိမ်ကြီးကိုမီးနေရတာလေမခိုင်ကလည်းပြူလူပြူချင်းဖြစ်တဲ့အိမ်ကြီးကိုမီးနေရကြောက်เสียကောင်းတာကိုအိမ်ကြီးကပြူတော့မှာအဲဒါလိုပဲကိုယ်တည်းကရုပ်ကအဲ့ဒီအိမ်ကြီးတဲ့ညံနေတာပဲခဏမစက်ဖြစ်ပြန်တယ်အဲ့ဒါကိုပဲ

ရတယ်အဲဒီလိုမြင်အောင်လို့ယထာဘူတဟုတ်တိုင်းမှာအနာတ္တရှုတာအတ္တဟုတ်နေတာနဲ့အနာတ္တဆိုပြီးဖြည့်ရှုရတာမဟုတ်ဘူးလူကအနာတ္တအတ္တမဟုတ်တဲ့တရားတွေပဲသဘောတရားတွေပဲယထာဘူတဟုတ်တိုင်းမှာလို့တထာဝံရှုရမည်မလိုများစွာဘုရားကအမိန်ပေးတယ်တဲ့အမိန်ပေးတော့ရာဟုလာသူစဉ်းစားဉာဏ်ရှိတယ်ကွာဘဝပေါင်းများစွာလည်းပါရမီတွေပြည့်စည်ဘူးလား မြတ်စွာဘုရားဤသားတော်လည်းဖြစ်ပြီးတော့နေတော့သူကစဉ်းစားဉာဏ်ကြည့်ပါတယ်ကိုရင်လေးပဲမယ်လို့သူကအဲဒီတော့ကိုရင်တော်ကြီးနေပြီကသက်ရှင်နေဆိုတော့ကြီးနေသူကဘယ်နဲ့ပြောတော့အဲယူပမေဝဘဂဝါယူပမေဝသူကတာဘဂဝါဘုံတော်ကြီးတော်မြတ်စွာဘုရားယူပမေဝရုပ်ကိုယ်သားနဲ့ရှိပါပါသလောသူကတကောင်းသောစကားကိုဆိုတော်မူရသည်မြတ်စွာဘုရားဥပမေဝရုပ်ကိုယ်သားနဲ့ရှိပါပါသလော ရှင်ရာဟုလာကမြတ်စွာဘုရားမေးတယ်ရုပ်တစ်ခုတည်းကြွမှာလားဗျာဒါမြတ်စွာဘုရားဆက်ပြီးတော့ရူပံပိရာဟုလဝေရဏပိရာဟုလပညာပိရာဟုလသင်္ခါရပိရာဟုလဝိညာဏပိရာဟုလရာဟုလစိတ္တရာဟုလရူပံပိရုပ်ကိုလည်းရှုရမည်ရာဟုလစိတ္တရာဟုလဝေရဏပိဝေရဏကိုလည်းရှုရမည်

ရဟုလားဆင်ခြင်တယ်မြတ်စွာဘုရားကသုံးမဩဝါဒအပေးခံရတဲ့ပုဂ္ဂိုလ်ဟာဖုံးကံသွားလို့ကျေးဇူးမရှိပါဘူးသမထပေးမှတော့ဒီကမ္မထအားထုတ်မှနေရာကြတော့မှာပဲသုံးကံသွားလို့မလိုပါဘူးဆိုပြီးသူကဆင်ခြင်တယ် သူ့မှာယုံနဲ့စပြီးတော့နေတဲ့တာယာမှုဖြစ်နေတာလည်းသူသိတယ်ဒီနေတဲ့တာယာမှုကင်းပြောင်းလို့မြတ်စွာဘုရားဒီကမ္မဋ္ဌာန်းပေးတယ်ဆိုတာသိတော့အဲဒါသုံးကဒီချိန်မှာသုံးမှာပါလို့တော့မတော်ဘူးတရားပဲအထုံးမှာတော်တော့မှာပဲဆိုရင်မြတ်စွာဘုရားထံကနေပြီးပြန်ဆုံးနေပြီးတော့သိပင်တခုအောက်မှာသွားပြီးတရားထုတ်နေတယ်တဲ့ကိုရင်ကကိုရင်ကတော့တရားထုတ်နေရဟုတ်လားကိုရင် ဆွဲခြင်းနဲ့ဒါလည်းညညစရာသိကောင်းတာပဲသုံးခါသုံးစားဝရရဟိုတုန်းကကိုယ့်အကိုသုံးခါပြီးကိုယ့်အကိုယူလာပြီးစားရတာဘုရားမလေဒကာရမကလာပြီးသုံးလာပို့တာလည်းမဟုတ်ဘူးအခုဒီမှာတရားထုတ်ရတဲ့ပုဂ္ဂိုလ်တွေများအမှန်တော်တာပဲအမှန်တော်တာလို့အဲချက်ပြူကျွေးမဲ့လူနဲ့တချို့လည်းပို့မဲ့လူနဲ့အမှန်တော်တာလို့တကယ်၍ အချိန်မှမရောက်လာလို့ရှိရင်ဖြင့်လာပြီးစုံစမ်းမေးမြန်းပြီးတော့ဆွန့်ကျွေးမဲ့လူနဲ့တူတာအင်းနဲ့ကြည့်နေသိတော်လားအဲဒီတော့ကပညာဥလာတရားထုတ်နေတယ်အဲဒီမှာသွားပြီးသစ်တရားမှာတကူတော့သိမအောင်လို့ဆိုတယ်နောက်ပိုင်းသားကြတယ်ဒါကတော့ဇီဝကျောင်းထဲမှာပဲလို့ပြောတယ်ဇီဝကျောင်းထဲကသစ်ပင်တွေအောင်နေပြူပါတယ်ကျောင်းကျောင်းဝင်းထဲကမထွက်ခင်ကျောင်းဝင်းထဲကထွက်ပြီးသားဖြစ်ရင်လည်းကျောင်းဝင်းထဲပြန်လာတာဖြစ်မှာပေါ့လေသူကကျောင်းအခန်းထဲတော့ဘူး သစ်ပင်အောင်သစ်ပင်တစ်ပင်အောင်မှလို့တရားထုတ်နေတယ်တရားထုတ်နေပုံတော့ကြာမှနည်းနည်းပြောအောင်အဲဒီလိုတရားထုတ်နေတော့ရှင်သာရိပုတ္တရာကသုံးကကြွလာသုံးကကြွလာတော့သူသုံးကလမ်းပေးနာနဲ့တူပါတယ်သုံးကသွားတဲ့လမ်းပေးနာတဲမွေးဘူးနဲ့တွေ့တဲ့ကရှင်သာရိပုတ္တရာမြင်ဩရောက်လာတဲ့မှာတရားထုတ်နေပါဘောသိမအောင်ဒီလိုသိမအောင် တပါးတဲ့တရားထုတ်နေသိတော်တာပဲကမ္မထံပေးဥမှာပဲဆိုပြီးယန္တာရိပုတ္တရာကအာနာပါနတတိံဘာဝေဟိရာဟုလဘာဟုလဘာဟုလသာဟုလသာမဏေအာနာပါနတတိအာနာပါနတတိကိုဘာဝေဟိပွားပါလောအာနာပါနပွားလိုက်အာနာပါနတတိဘာဝိတာဘုလိကတာမဖလာဟောတိမဟာနိသန္တာ ရာဟုလရာဟုလသာမဏေဘာဝိတာပွားစရာတည်ရှိတာဘုလိတာချင်းမြတ်စွာပြုအပ်သည်ရှိသောအာနာပါနာတတိယအာနာပါနာတတိပိထွက်တဲ့ဝင်တဲ့ကိုရှုမှတ်သောအာနာပါနာတတိပိမဟာဗလာများသောအကျိုးရှိသည်မဟာနိတန္တာများသောအာနိသင်ရှိသည်ဟောသည်ဖြစ်၏အာနာပါနာတတိရှုတာအကျိုးများတယ်ရာဟုလာ၏အာနာပါနာတတိပွားွယ်လို့ဒီကမ္မထာတစ်ခုပေးသွားဟိုမြတ်စွာဘုရားက ကမ္မထာပေးထားလို့တရားထုတ်နေတယ်ဆိုတော့ဒီမာရီပုဒ်ကြာမဆင်ញင်လို့မသိဘူးရဟနာလည်းဆင်ញင်မှသိတာသူကဆင်ញင်ရင်တော့သိမှာပါပဲသူဘိညာဉ်ရှိတယ်ဘိညာဉ်ရတဲ့ရဟနာတွေကဆင်ញင်လိုက်ရင်သိနိုင်ဘိညာဉ်မရတဲ့ရဟနာဆိုရင်လည်းမသိပါဘူးရဟနာပဲမယ်လို့ဒီလိုရဟနာတွေကဘိညာဉ်မရဘူးရဟနာဖြစ်ရုံမဲ့ကိလေသာကင်းရုံတော့ပဲဘာမှကြားမြင်နေပေါ့တာမဟုတ်ဘူးကောင်းငင်တွေပါလေကြွနေတာမဟုတ်ဘူးတချို့ကရဟနာဖြစ်လို့ရှိရင်ကောင်းငင်ကြွတယ် အကြအနေနေပေါ့ပြီးဒီလိုထင်းနေတာဒီလိုမဟုတ်ဘူးရဟန္တာတယ်ရဟန္တာတယ်ဖြစ်တာမဟုတ်ဘူးအရှင်သာရိပုတ္တရာကတော့အဲ့ဒီအဘိညာဉ်တကိုးတွေရှိပါတယ်သူကဆင်ញင်တော့သိနိုင်ပါတယ်ဒါပေမဲ့သူကမဆင်ញင်မဲနဲ့ရာဟုလာတရားနှလုံးသွင်းနေတာကလေးကြည့်ပြီးတော့သူတရားထုတ်နေတာပဲငါအာနာပါနာတတိကမ္မထာပေးဦးမှာပဲဆိုအာနာပါနာတတိကအာနာပါနာသတ္တဝင်နဲ့ကျူရသူကကမ္မထာအတူရုပ်ပါပဲသူအကျဲမဟုတ်ဘူးသားပဲ အာနာပါနာတတိကိုပွားလေသောသဝင်လိုက်ကိုရှုမှတ်တဲ့တတိပွားလေဆိုပြီးတော့ကမ္မထာပေးမသာပေးပြီးတော့ကျင်သာတိပုရိယလည်းဆုံးမဝင်သွားတာပဲညဇောဘုရားလည်းဆုံးမကြွသွားပြီကျင်သာတိပုရိယလည်းဆုံးမကြွဒီချင်းကိုရိုတွေလည်းပဲတို့ကသူဆုံးမကြွကုန်ပြီရာဟုလာသူကိုရင်သူတပါးတဲ့တရားထုတ်နေသမျှအောင် မြတ်စွာဘုရားကလည်းပဲဆွမ်းလာပို့တာမဟုတ်ဘူးอืมဇနာတိပုတ္တရာကလည်းဆွမ်းလာပို့တာမဟုတ်ဘူးမှာတရားထုတ်နေတာပြီးသားပါအဲကိုယ်တိုင်မပို့တောင်မှဒီကကိုယ်ွယ်နေတဲ့တရားဓမ္မတွေရှိပါတယ်နာတပိန်တို့ဝိသခာတို့အဘိနိကောသလမင်းကြီးတို့ဒီလိုဟာတွေအများကြီးရှိပါတယ်အဲ့ဒါတွေကိုဇနာတိပုတ္တရာကပြောလိုက်ရင်လည်းသွန်းနေလာပို့ကြမှာပါပဲ မြတ်စွာဘုရားကပြောလိုက်မယ်ဆိုရင်လည်းပဲလာပို့ကြမှာပါပဲဒါပေမဲ့လည်းမြတ်စွာဘုရားကလည်းအဲဒီရာဟုလာတရားထုတ်နေတဲ့ဆိုတဲ့အကြောင်းဘာမှမပြောဉာဏ်သာရိပုတ္တရာလည်းဘာမှမပြောဘူးမြတ်စွာဘုရားမြတ်စွာဘုရားကတော့ဒီလိုနှလုံးသွင်းတယ်ဆိုရင်လည်းဒါကတရားဒီနေ့ပဂရိသွားမောစဉ်ကိုမဖုံးပေးပဲနဲ့အဘုံမဲမသုံးဆောင်မဲနဲ့ ကာဂတာတတိဘောဇင်ကိုသုံးဆောင်စေလို့နှလုံးသွင်းကာဂတာတတိရုပ်ကိုရှုတယ်ဆိုတော့ကာဂတာတတိကာဂတာတတိဘောဇင်ကိုနှလုံးသွင်းအဲသုံးဆောင်ခံစားပေးစီဦးလို့ညတ်စွာဘုရားနှလုံးသွင်းသင်္ကြန်တော်မူသေးလို့ဆိုတယ်လို့တရားနှလုံးသွင်းအားထုတ်နေလို့တရားရတာတွေနဲ့တွေ့လို့ရှိရင်သာမစားပဲနေနိုင်တယ်တချို့ဒီမှာယောဂီတွေကလည်းကျိုးကမ္မထာနေမှာကောင်းနေတယ်ကတရက်လောက်မစားပဲနေနေတာတွေလည်းရှိသေးတယ် ဒါပဲမဲ့လို့တမင်တကာတော့ဒီဟာမလို့ရဘူးသူကသူကသူအချိန်နေပါသူကသူလွန်သွားလို့အဲတမင်တကာတော့မစားဘဲနဲ့ငါအထုံးမှပဲလေဒီလိုတော့မလို့ရဘူးဒီလိုလုပ်လို့ရှိရင်တရားသရာကြီးအာရော့ပြီးတော့ကျမ်းမာရေးတွေပါဘုံတော့ပြတ်သွားတာလေအားမတုံမှလည်းနိုင်မယ်နဲ့နေရတယ်အဲ့ဒါမြတ်စွာဘုရားကာကတာတတိဘောဇင်ကိုသုံးဆောင်စေကုန်လို့ င်္ဂုတ်တော်မှာမြတ်စွာဘုရားဟောတာတဲ့ကာယကတာတတိကိုမပွားများသေးတဲ့ပုဂ္ဂိုလ်တွေဟာအမြိုက်နိဗ္ဗာန်အမြိုက်အမြိုက်ရတာကိုမသုံးဆောင်ရဘူးအမတန်တေတံအပရိပုတ္တံရေကာယကတာတတိကာယကတာတတိနဘာဝင်တိအဲ ရေကာယကတာတတိနအာရတရေခြင်းပုဂ္ဂိုလ်တို့သည်ကာယကတာတတိကိုနအာရတအာမထဝသည်တေတံထောပုဂ္ဂိုလ်တို့သည်အမတံအမြတ်ရတာကိုနပရိပုဇ္ဇံတိအဲနအပရိပုဒ္ဒမသုံးဆောင်ပါ ကာကတတတိမပွားများလို့ရှိရင်အမြတ်ရတာမသုံးဆောင်ရတာနဲ့တူတယ်။ကာကတတတိပွားများနေတဲ့ပုဂ္ဂိုလ်ကအမြတ်ရတာသုံးဆောင်ရတာနဲ့တူတယ်။အမြတ်ဆိုတာအမတကအမြတ်ဆိုတာပြင်းကင်းတဲ့သေးလို့လည်းဆိုနိုင်တာပေါ့လေ။အစာလို့လည်းဆိုနိုင်တယ်။တရားလို့လည်းဆိုနိုင်တယ်။မသေးသေးမသေးသေးပေါ့မသေးသေးမသေးသေးနိုင်တဲ့အစာမသေးသေးနိုင်တဲ့တရားသိကင်းတဲ့တရား။ မသေးခြင်းကိုပြီးစေနိုင်တဲ့တရားအဲ့ဒါကိုအမြိုက်သုဒ္ဓဘုံဆိုပြီးတော့လည်းလိုတင်ကြပါတယ်နတ်နတ်နတ်သမင်းပေါ်တယ်မသေးခြင်းနဲ့နတ်သမင်းမသေးစေနိုင်တဲ့နတ်သမင်းအဲဒီလိုအဓိပ္ပာယ်လည်းရှိပါတယ်အဲ့ဒါကာယကရတတိပွားများလို့ရှိရင်တဲ့အမြဲရတာကသုံးဆောင်ရတယ်ကာယကရတတိမပွားများလို့ရှိရင်အမြဲရတာမသုံးဆောင်ရဘူး အခုဒီမှာယောဂီပုဂ္ဂိုလ်တွေကာယ ानु ပဒနာပွားများနေတယ်ဆိုတာကာယကတာတတိပဲကာယကာယကတာတတိပွားများနေတာကိုယ်မူရာတွေသွားတိုင်းရတိုင်းထိုင်တိုင်းလျောင်းတိုင်းကိုယ်မူရာတွေပြုတိုင်းပြုတိုင်းလိုက်ပြီးရှုမှတ်နေတာကာယကတာတတိပဲအောင်းနေပိန်နေထိုင်နေတိရကိုယ်ရစနေစသည်ကိုယ်မူရာတွေလိုက်ဒီတိုင်းဒီတိုင်းလိုက်မှနေတယ်ကာယကတာတတိပဲ အဲဒီကာကရာတတိပွားတိုင်းပွားတိုင်းရအမြတ်ရတာကိုသုံးဆောင်ရသည်ကြီးရဲ့အမြတ်ဒီချင်းကင်းစီရတဲ့အစာဒီချင်းကင်းစီရတဲ့သေမသေးသေးဒီချင်းကင်းစီရတဲ့တရားနိုင်နိဗ္ဗာန်သုံးဆောင်ရသည်ကြီးရဲ့ဘာဖြစ်လို့တော့ဆိုဒီတိုင်းကာယကတာတိပွားများနေခြင်းဖြင့်သမာဓိနဲ့ဉာဏ်နဲ့ရင့်ကျက်ပြီးတော့ဒီနေ့တစ်ချိန်ကြရင်ဟုတ်လားအရိယာမေဖို့တွေရောက်မှာပဲအရိယာမေဖို့ချင်းနိဗ္ဗာန်မျက်မှောက်ပြုနိုင်လိမ့်မယ် အခုလောလောဆယ်တွင်ကြောင်းညီညွတ်ရပိုင်းတွင်လာပိုင်းတွင်မရိယာမေဖို့တွေရောက်သွားမယ်အဲဒီခုဘဝအတွင်းမသေးခင်အတွင်းအရိယာမေဖို့တွေရောက်မယ်အကြောင်းညွှန်လို့ရှိရင်အရဟတမေရတ်ကိုလည်းရောက်နိုင်တယ်အဲအရဟတမေရတ်ကိုရှင်နိဗ္ဗာန်မျက်မှောက်ပြုသွားလို့ရှိရင်သိချင်းကင်းတော့တာပဲသိချင်းကင်းစေနိုင်တဲ့အစာတဲ့သိချင်းကင်းစေနိုင်တဲ့သေးတဲ့မသေးသေးသိချင်းကင်းစေနိုင်တဲ့တရား ဒီနိဗ္ဗာန်တရားကိုမရလို့ရှိရင်ဘဝအသစ်တွေဖြစ်ပြီးတော့ပေးနေကြတာပဲသိကြစဉ်းစားကြည့်ရင်တော်တော်သိကျက်ကြကောင်းတယ်ညီငွေကြလည်းကောင်းတယ်သိသိသွားကြတယ်အမှုမဲ့မှမဲ့ဆိုရင်တော့သူများတွေတာကိုယ်နဲ့မဆိုင်ဘူးဆိုပြီးပို့ပေါ်နေတော့ဟုတ်တယ်ဘာမှသတိမရကြဘူးသိကြစဉ်းစားကြည့်ရင်သူများတွေတယ်ကိုယ်လည်းတနေ့ကြပြီးမှပဲအရွယ်ကြီးတဲ့ပုံကိုယ်တွေကပိုနီးတယ်လို့ဆိုရမှာပေါ့လေ ။ဒါငယ်တဲ့ပုဂ္ဂိုလ်တွေလည်းပဲငယ်လို့တို့ဝေးသေးတယ်လို့မအောင်မင်းနဲ့ဘုံတော်ငယ်တဲ့ပုဂ္ဂိုလ်ကလည်းရင်သေးရင်သေးတာပဲပြောလို့မဖြစ်ဘူးသူစားကတော့အဲဒီနေ့ကျရင်ပေခြင်းမှာအဆုံးသတ်သွားတယ်။သေပြီးတော့လည်းအေးတာမဟုတ်သေးဘူးဘဝသေးကဖြစ်သေးတာကိုကံအားလျော်တာဘဝသေးကဖြစ်မတော်တဆအပယ်လေးပါးကြာသွားရင်ဒုက္ခပဲအဲဒီကဘယ်ရောက်ဘယ်ရောက်ဘယ်ရောက်တော့မှမသိဘူး သုဂတိဘဝရောက်တယ်ဆိုတော့အဲဒီရောက်ရဘဝကလည်းပဲဘယ်လိုဘဝရောက်မှမသိဘူးအဲဒီကသေတဲ့အခါပဲရောက်မှမသိဘူးသိမချရဘူးအမနာရေးကြီးပါတယ်အဲဒီအမြိုက်တရားသိချင်းကင်းတဲ့တရားမရသေးလို့ရှိရင်စိတ်ကိုမချရဘူးသိချင်းကင်းတဲ့တရားရဖို့အရေးကြီးပါတယ်အခုဒီမှာတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေဟုတ်လားကလေးရောသူကြီးရောအဲဒီပုဂ္ဂိုလ်တွေကအမြိုက်တရားတွေကိုသုံးဆောင်ခံစားနေပြီကြီးရဲ့နိဗ္ဗာန်ကိုအစဉ်စစ်မရောက်သေး냐တော့လည်းနိဗ္ဗာန်ရောက်ဖို့ရာ အခြေခံတရားတွေပြည့်နေတာသိဖို့တန်တာမြတ်စွာဘုရားကသားတော်ရာဟုလားသုံးမစားပဲနဲ့သုံးမကမဲနဲ့တရားအထုတ်နေတာသုံးမစားရမှလည်းပြီးသားသုံးလည်းဘယ်သူမှလာမပုတ်ဘူးဆိုတာလည်းပြီးသားပဲပြီးရင်လည်းအဲ့ဒါကိုကြောင်းညာမဆိုင်ဘူးတရားနှလုံးသွင်းအထုတ်နေတာအမြိုက်တရားအရသာတွေကိုသူသုံးဆောင်မေးစေလို့နှလုံးသွင်းတော်မူတယ်လို့သာသက္ကတာကရေးထားတယ်။ဒါ

ဘဝတိုင်းဘဝတိုင်းအစာစားစားနေရတဲ့ဒီစာစားလို့ကတော့ခဏတစ်ပြုတ်သက်သာရတာပဲအခုတရားနှလုံးသွင်းတော့တရားရတာလေသုံးဆောင်ခံစားနေတာအကောင်းဆုံးနေပဲဒါကြောင့်ဒီတရားရတာစားသုံးရတာကပိုးပြီးတော့ဖို့တာအဲမြတ်စွာဘုရားကျောင်းညမစိုက်ဘူးသူနေပါလေသွားပို့လို့စားတောင်းနေဖြင့်တရားလို့ပြက်သွားအောင်မယ်နော်ကျောင်းညမစိုက်ဒါပေမဲ့လို့ အဲဒီချိန်ကာလမှာအရိယာမေဖို့တွေရောက်ဖို့တော့မဟုတ်သေးပါဘူးမရောက်သေးပါဘူးဒီမှာအရိယာမေဖို့အဲဒီချိန်ကမရောက်သေးဘူးမရောက်သေးပေမဲ့လို့အဲဒီအရိယာမေဖို့ရောက်ချင်းအကြောင်းဖြစ်တဲ့ဘာဝနာတွေကိုပွားနေအဲ့ဒီဘာဝနာပွားနေတာအချိန်မပြောင်းမြတ်စွာဘုရားဘာမှကြောင်းကြမဆိုင်ဘူးအဲရှင်ရာဟုလာသစ်ပင်တပင်အောက်ဆုံးကသွားတဲ့လမ်းအနီးပေါ့ဒီဘာဝတိပြည်နဲ့ ဇေရဝသာဝတိမြို့နဲ့ဇေရဝကျောင်းတော်နဲ့ဆိုတာသာဝတိမြို့ကအပြည့်မြောက်ပင်နာကြပါတယ်ဇေရဝကျောင်းတော်ကအနောက်တော်မင်နာကြပါတယ်အဲဒီကနေပြီးဇေရဝကျောင်းတော်ကအပြည့်ဘက်ကမိုးဝအဲဒီမိုးဝကနေပြီးတော့အပြည့်ဘက်မြောက်ဘက်အပြည့်ဘက်တဲ့တဲ့လာရင်လည်းလာမှာပေါ့လို့ဘုရင်ကလာတော့ပြောတာကိုအခုနေမြင်အချင်းတော့အပြည့်ဘက်လာပြီးမြောက်ဘက်ကိုကွေ့ပြီးတော့သွားမယ်အခြေအနေမျိုးရှိပါတယ်အဲဒီတော့သွားမယ်လမ်းမှာပဲအဲဒီ သိမဝေးလာဘူးသူကသိမဝေးလာဘူးဓမ္မိုင်လောက်တော့မဝေးရပါဘူးနဲ့သူကလည်းဓမ္မိုင်နီးပါးလောက်တော့ရလောက်တော့ရှိတော့ပါတယ်သူကသိသိဉာဏ်ကြီးရှိတော့တော့ရတော့ရရပါပဲအဲဒီမှာညဇာဗျာကမြို့ရဲဆုံးခံသွားသင်္သာရိပုတ္တရာကလည်းဆုံးခံသွားအလုံးသောတန်ဃာတွေကလည်းဆုံးခံသွားဆုံးခံပြန်ပြီးတော့လည်းကိုယ့်အကိုယ်ဖုံးဝေးကြ အဲရာဟုလာတနေ့လုံးတရားထုတ်နေတာဒီကိုရင်ဇွဲကောင်းတယ်သူအခုဒီမှာဒုံလဘဘုသက်ကိုရင်နေ냐ဒီလိုမျိုးဇွဲကောင်းနေတာမကောင်းနေတာအဲ့ဒါကမပြောတာဘူးကိုရင်လေးတွေချုပ်ကိုရင်လေးတွေတော့တယ်တော်တော်ကိုတော့တယ်တရားအထုတ်တာညှိမွန်းကြရတယ်ကိုရင်လေးတွေငယ်လေးတွေရာဟုလာကသုံးမစားပဲနဲ့ ရေလည်းတောက်เสียတော့ပါမလားမပါလားမသိဘူးလေးပါတယ်တော့ပါလားရေတော့တောက်ချင်းတောက်ပါလိမ့်မယ်အဲ့ဒါမပါဘူးရေတောက်တယ်မတောက်တာတော့မပါဘူးသုံးတော့မစားရဘူးအဲ့ဒီတနေ့မှာတရားပဲအားထုတ်တယ်တရားအားထုတ်နေပေမဲ့လို့သူ့စိတ်ထဲမှာဘာမှသနိုးသနောက်မဖြစ်ဘူးတဲ့ဒီရင်ပုဂ္ဂိုလ်လေးလို့ဆိုရင်ဖြင့်ငါတရားထုတ်နေတာသိသားနဲ့မြတ်စွာဘုရားလည်းသွန့်ဖို့မခိုင်းဘူးသင်္သာရိပုတ္တရာလည်းငါဆရာပဲငါသွန့်နေပါလိမ့်မှာပုံခိုင်းဘူးဆိုပြီးတော့သိက္ခုကျင်လည်းကိုယ်အောင်မဲ့သိရင်ပုဂ္ဂိုလ်လို့ဆိုရင်

အဝေးကဖြစ်စေအနီးကဝေးကယုတ်ဖြစ်စေအနီးကယုတ်ဖြစ်စေဉာဏ်ကင်စီရူပမှမရှိသုံးတစ်ခုသောယုတ်တရားတည်ရှိသံသာပန်ထိုအလုံးစုံသောယုတ်ဥရမြကိုနေသောမာမဤဒီကငါဥစ္စာမှုငါနဲ့မဆိုင်နေသောဟာမတမိဤဒီကငါမဟုတ်ငါဟုမာမာနထောင်သွားလိုက်တော့တရားမဟုတ်နမေသောအတ္တဤဒီကငါဤ

ဒီတေဒါကတော့သူပုပ္ပကလေးတော့ဖွင့်သွားတာပဲရှုဖို့ဘယ်ပုံရှုရမယ်မပါအဲဝိတ္တရိမေကတော့အနိစ္စဒုက္ခနာရှုပုံပြတာအဲဒီကရှုပုံလေးနဲ့အခုဒီကယောဂီတွေလည်းပဲအဲဒီအကြံဉာဏ်ရှုကြည့်ရမှာလို့ဒီတိုင်းဒီတိုင်းလိုက်မှနေရင်ဒါဒီအိဗယ်ရပါတယ်ဒါပဲမလို့အခုအဲဒီအိဗယ်ပေါ်လို့နှုတ်ကလည်းရုပ်ဆိုပြီးတယ်ရှုရတယ်အတိတ်နာကပစ္စုပ္ပန်အတိတ်ဘဝက ရှင်းရှင်းသောဘုရားကယုတ်ဟုတ်လားရှင်းဘုရားကယုတ်တယ်ယခုဘုရားတော့မရောက်လားဒါတော့ရှင်းတာပဲလို့ရှင်းဘုရားယုတ်တယ်ယခုဘုရားပါလာသလားဆိုပါလာဘူးရှင်းနေတာပဲရှင်းဘုရားဘာဖြစ်တယ်မှမသိဘူးရှင်းကြတာသိတယ်ရှင်းဘုရားလူပဲဖြစ်အောင်တော့ရှင်းဘုရားလူယုတ်ကယခုဘုရားပြိတ္တိတွေတုန်းကအဲ့ဒီယုတ်တွေမပါလာပါဘူးမပါလာဘူးရှင်းဘုရားယုတ်ကရှင်းဘုရားရင်ကုန်တာပဲအဲဘိုးကြီးဘွားကြီးကသေပြီးတော့လာယခုဘုရားကလေးလေးပြန်ဖြစ်ဟိုယုတ်တွေပြီးပါလာလို့ရှိရင် လူကိုရုပ်တွေပါနေမဲ့သူကနေရာမပြဘူးမပါတာလည်းခါကောင်းကောင်းပဲသူကမပါဘူးအဲ့ဒီမှာဘာရုပ်မှမပါဘူးကြီးကတကယ်ရွှေရှိဘွားကလူမဟုတ်တဲ့တိရစ္ဆာန်ကများဖြစ်လာလို့ရှိရင်ပေါ့လေအဲ့ဒါသားနေရာမပြဘူးငါဟိုမြတ်စွာဘုရားအလောင်းတော်ဟာသာတန်ဆင်မင်းကြီးကတဘွားကဖြစ်ခဲ့တယ်နောက်ဆုံးဘွားကျတော့ဘုရားအလောင်းအဲပိဋကတာမင်းသားဖြစ်လာဆင်မင်းဘွားရုပ်တွေတော့မပါလာတော့ဘူးပါလာလို့ရှိရင်ဒီကြမှာမဟုတ်ဘူး ဘူရိဒနဂါမင်းကြီးဖြစ်ခဲ့သည်သဗ္ဗိယနဂါမင်းကြီးဖြစ်ခဲ့သည်ဆိုအဲဒီကယုတ်တွေပါလာလို့ချင်းပဲနေရာကြနေမှာတော့နေရာမကြဘူးဆိုတာဒီတော့အများကြီးရှိပါတယ်အဲတော့ရှင်းဘဝယုတ်ကတော့ရှင်းဘဝယုတ်ကရှင်းဘဝရင်ချုပ်ပြည့်သွားတာပဲ ရှင်းဘဝကရုပ်သည်ရှင်းဘဝ၌သာလျှင်ထုတ်ပြခဲ့၏ယခုဘဝတော့မရောက်လာထို့ကြောင့်ရုပ်သည်အနိစ္စမမြဲသောတရားဘာရကဒုက္ခနိစ္စသာယာဝယ်မရှိဆင်းရဲနိစ္စသာယာဝယ်အာကိုဝယ်မရှိဆင်းရဲဘာရကအနတ္တအတ္တအကောင်ထဲမဟုတ်သဘောတရားမျှပါရကဒီလိုသိညာမှာပါ ဒါဆင်းရဲဆင်းရဲတဲ့ဥစ္စာကအဲဒါလူတိုင်းလူတိုင်းဆင်းရဲနိုင်တဲ့ခြေဘဝရုပ်တွေခုဘဝရောက်လာသလားဆိုမရောက်လာဘူးခြေဘဝရင်ပဲချုပ်ပြောက်သွားတာပဲအကုန်လုံးအဲဒါအနေစဒုက္ခအနတ္တတရားတွေပဲယခုဘဝကရုပ်ဟာလည်းပဲယခုဘဝတွင်ပဲနောက်တနေ့ကျသေးမှာပဲတနည်းနည်းနဲ့ပြေပြီးတော့အဲဒီရုပ်လောင်းကြီးကမိချုပ်ခံမိချုပ်ရင်လည်းကျွရမယ်မြေမြုပ်ရင်လည်းမြုပ်ရမယ် อืมခရီးသွားရင်လာရင်လည်းဒီတဲ့ပုံကိုယ်လေးတချို့လည်းရှိအဲဒီလိုပုံကိုယ်လေးလည်းသူခရီးအားလျော်စွာရည်ရဲကြည့်လို့ချင်းရည်ရဲငါးတွေပါလေစသွားမှာပဲဒီတိုင်းတော်တဲ့ပါတဲ့ပြထားလို့ရှိရင်လည်းပဲအဲဒေါသတဝါတွေတို့ပုံမွားတို့အဲဒီကောင်းကြီးစပြီးတော့ဒီလိုဘုံပြောက်သွားမှဒီပြင်းနဲ့အယိုးတွေလည်းဆွေးနေပြည့်စည်ပြီးသွားမှာပဲအဲဒါဒီခုဘောကရုပ်ပါလဲ ယခုဘဝတွင်မှချုပ်ပြောက်သွားမည်နောက်ဘဝတော့ရောက်မည်မဟုတ် နောက်ဘဝကရုပ်ဟာလဲထိုဖြစ်ရာဘဝ၌ပင်ချုပ်ပြောက်သွားမည်ထိုတဲ့နောက်ကြသောဘဝတော့ရောက်သွားမည်မဟုတ်ထိုရောက်ရုပ်သည်အနေစမမြဲတဲ့တရားပါတကားဒုက္ခနှစ်သက်ဘာယဝဲအာဟုဝဲမရှိဆင်းရဲတရားပါတကားအနတ္တအတ္တအကောင်မဟုတ်အသက်ရှင်နေတဲ့အတ္တအကောင်မဟုတ် သဘောတရားမျှပါတကားသူကသူရှိတဲ့နေတဲ့သဘောတရားမျှပဲတဲ့အလုံးစုံတ attva တွေဒီတိုင်းပါပဲမိမိတဏှာကယုတ်လဲဒီတိုင်းပညာတဏှာကယုတ်လဲဒီတိုင်းပဲကြည်ကြည်သောဘဝကယခုဘဝမရောက်လားယခုဘဝကနောင်ဘဝတွေမရောက်နောင်ဘဝတွေကလည်းသူလည်းနောက်ကြတဲ့ဘဝတွေမရောက်ရှိရရှိရဘဝမှာပဲနောက်ဆုံးတစ်နေ့ကြလို့ရှိရင်ပျက်စီးသွားမှာပဲတဲ့ပျက်စီးသွားချုပ်ပြောက်ပျက်စီးပြီးတော့သွားရောဘာမှသနာကြဘူးလို့မရဘူး သာသနာဝင်တစ်ချက်ရာဇဝင်တစ်ချက်မှထင်ရှားခဲ့တဲ့သာသနာပြုပုဂ္ဂိုလ်တွေရှိတယ်မင်းတွေရှိတယ်အမှန်တရားကြားတဲ့ပုဂ္ဂိုလ်တွေတထေးတွေလည်းရှိတယ်အဲ့ဒါတွေကနာမည်ကြံတော့တာပဲအဲ့ဒီလိုမထင်ရှားတဲ့ပုဂ္ဂိုလ်တွေကြတော့နာမည်တောင်းမကြံဘုံလုံးပြောက်သွားတာပဲဒါကြောင့်တဘွားကတဘွားပါမှရုပ်တည်လိုက်လာတာမဟုတ်ဘူးတဲ့သူဖြစ်ရဘွားတယ်မဲ့ ထုတ်ပြောပျက်စီးသွားလို့မမြဲဘူးအနိစ္စပဲဖြစ်စီပျက်စီးနေဆင်းရဲဒုက္ခပဲသူသဘောတည်းသူဖြစ်ပြသွားတဲ့အနတ္တတရားပဲတဲ့လုံးသွင်းသိမြင်မှာဘူးလားဒါအကျမ်းဆုံးကစတာ။ကဲဒါလေးရာဟုလာနှလုံးသွင်းသိမြင်ပုံလေးသွားမှာပေါ့။ရာဟုလာကိုယ်တော်လေးဟုတ်လားရာဟုလာကိုယ်တော်မြတ်စွာဘုရားသားရာဟုလာကိုယ်ဆက်ရှင်နေတာရွယ်လေးကိုရင်မဲ့အဲဒီမှာသိပင်အောင် မနေ့ဆုံးခံခြင်းကနေပြီးဒီနေ့လုံးသူနှလုံးသွင်းနေတာသုံးမစားပဲနဲ့လုံးသွင်းတယ်ညှို့ကြလဲကောင်းပါလေအဲ့ဒါလေးလည်းအောင်ယူပြီးတော့မိမိတို့သာနာကယုံကြည်တယ်ဒီတိုင်းပဲဆိုတာနှလုံးသွင်းရအောင်ခြေဘွားကပြစ်ခဲ့တော့ရုပ်တရားတို့သည်ခြေဘွားတွင်ခြေဘွားတွင်ပင်ချုပ်ပြောက်ခဲ့လေကုန်၏ ခုဘဝသို့မရောက်လာထို့ကြောင့်ယုတ်တရားသည်အနေဆမမြဲပါတကားဒုက္ခနှစ်သက်ပါရွယ်အာကိုဝယ်မရှိသင်ရဲ့ပါတကားအနတ္တ သက်ရှင်နေသောအကောင်မဟုတ်သဘောတရားမျှပါတကားတကယ်လူတွေထင်နေတာကတော့ရှင်းရုပ်တရားမြဲနေတယ်လို့ထင်တာကိုလူတွေတဲ့နတ်တွေကပို့ပြီးတော့ဆွဲလမ်းမှုပေါ့အဲလူတွေကတော့ရှင်းဖို့မသိလို့ဒီလောက်တော့မဆွဲလမ်းဘူးဒါပေမဲ့နည်းနည်းတော့ဆွဲလမ်းပါလေ ရုပ်ကြမ်းကြီးတာမှပါတာရုပ်နူလေးကပါလာတယ်ဘယ်လိုထင်နေလဲအကောင်လေးပေါ့ဟိုဟိန္ဒူကျမ်းနေကြတဲ့သေချာရေးထားတဲ့ရုပ်ကနှစ်ကိုရှိတာလေအတူစားမိဘကဖြစ်လာတဲ့သုတ်သွင်းမိပြီးတော့ဖြစ်လာရုပ်ကြမ်းကြီးကတခုတဲ့အဲရုပ်အနုကအတ္တလို့ခေါ်တဲ့ရုပ်အနုလေးကအတ္တဤတရားရုပ်အနုလေးကတခုတဲ့လူကနှစ်ခုရှိတယ်ရုပ်ကအဲသေးတဲ့ခါသေးတဲ့ခါကျတော့ရုပ်ကြမ်းကြီးကတော့ပျောက်သွားတာဒါမှမဟုတ် ရုပ်အဲဒီအတ္တဤတရားဖြစ်တဲ့ရုပ်အနုကတော့ဒါကတော့မပြောက်ဘူးတဲ့ရုပ်ကိုယ်လေးကတော့ကျမ်းနေတယ်ဆိုတယ်အဲဒီရုပ်ကိုယ်လေးကသူတို့ဆိုကတော့ခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ရှိသောသူကကျေပြန့်ပြီးတော့နေတယ်ခန္ဓာကိုယ်ငယ်ရင်လည်းငယ်ငယ်လေးပဲခန္ဓာကိုယ်ကြီးရင်လည်းကြီးကြီးပဲဘဝအသင်များကြာမိတဲ့ခါကျတော့ခန္ဓာရင်အသစ်လိုက်ကြတဲ့ခါကျတော့သူကတဲအစွန်းကြီးဆိုတာကိုသူက ဘာမှပိတ်ပင်စီတာမရှိဘူးတဲ့သူအကုန်လုံးဝင်နိုင်ထွက်နိုင်တယ်မနာလုံးပြီးတော့တကားတွေဘာတွေပိတ်အဲဒီလိုဟာလည်းသူဖောက်ထွင်းသွားနိုင်တာပဲတဲ့ဥဏ္ဏရာတွေဘာတွေလည်းဖောက်ထွင်းသွားနိုင်တာပဲတဲ့သူကဘယ်လိုဆိုတယ်ဘယ်လိုယူဆဘယ်လိုသွားနိုင်မှလဲရှင်းမယ်သူယူဆတိုင်းဘာလို့လဲဆိုတော့ပြည်ပြည်နေဘူးကမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဒီလုံုံတဲ့နေရာနေမဝင်နိုင်ရင်ခက်နေမှာသူဝင်နိုင်အောင်လို့ကြံထားလို့ကြံထားအဲဒီဆွမ်းလာရှိတဲ့ပုဂ္ဂိုလ်ကဒီလိုပဲ ဗုဒ္ဓဘာသာဝင်တွေဆိုပေမဲ့လို့မာရီမှာလည်းဒီလိုဆွဲလာရှိတယ်ပြိဿနေနေတဲ့ခါကျရင်မိဘနဲ့မှဒီဟိုဘောကအကောင်လေးကဒီဝင်လာတယ်ဒီလိုအောင်းမင်းလာရုပ်ပါတယ်သူကရုပ်အကောင်ထဲလိုက်ပဲသူပါတယ်လို့သူတို့ထင်နေတယ်မာစစ်စစ်ကလည်းခြေဘွားရုပ်တွေဘာမှမပါဘူးခြေဘွားရွာခြေဘွားမှအနုအကြံရောအနုရောအကုန်လုံးပဲအကုန်ပြည့်သွားတာပဲခြေဘွားတွေယခုဘွားရုပ်ကအပြည့်ပဲဒါကြောင့် ခြေဘွားကရှိခဲ့သောရုပ်တရားတို့သည်ခြေဘွားတွင်ပင်ချုပ်ပြောက်ခဲ့ကြလေကုန်ပြီ။အခုဘဝသောမရောက်လားထို့ကြောင့်ရုပ်သည်အနိစ္စမမြဲပါရကဒုက္ခစိတ်ကြီးပြည့်စည်နေနှစ်သက်သာယာဝယ်မရှိအာကိုဝယ်မရှိဆင်းရဲပါရကအနတ္တအသက်ရှင်နေသောအတ္တအကောင်မဟုတ်သူသဘောအတိုင်းသူဟာသူဖြစ်ပြနေသောသဘောတရားမျှပါရက။မာသင်ရဟုလား။ နှလုံးသွင်းပုံလေးလို့ဆိုမှာမဟုတ်ဘူး။ဒီကတရက်တော့သာရတော့မရှိဘူး။ဒီလိုနှလုံးသွင်းရမှာ။ဘာဖြစ်လို့လဲဆိုတော့ဝိသုဒ္ဓိမေရတဲ့ရှုပုံလေးပါတယ်။အဲဒီအရှုပုံလေးလည်းမဆကြည့်ရ။ဒါကအတိတ်ဘဝနဲ့ယခုဘဝယခုဘဝကရုပ်လည်းတစ်ခါသင်ညာအောင်မယ်။ယခုဘဝ၌ရှိတော့ရုပ်တရားတော့သည်လေ ခုဘဝတွင်ပင်ထုတ်ပြောက်ကြမည်နောက်ဘဝသို့ရောက်ကြမည်မဟုတ်သို့ကြောင့်ယုတ်တရားသည်အနေအဆမမြဲပါတကားဒုက္ခ

သဘောတရားမျှပါရကားဒီစုမှကအနာဂတ်မရောက်ဘူးနောင်ဘဝတို့၌ဖြစ်ကြမည်ရုပ်တရားတို့သည်လီထိုဖြစ်ရာဘဝတွင်ပင်ချုပ်ပြောက်သွားကြပေလိမ့်မည် ထို့တဲ့နောက်ကြသောဘဝသို့ရောက်ကြမည်မဟုတ်ထို့ကြောင့်ယုတ်တရားသည်အနိစ္စမမြဲပါတကားဒုက္ခဆင်းရဲပါတကားအနတ္တအတ္တကောင်းမဟုတ်သဘောတရားမြပါတကား တရားပစ္စုပ္ပန်အတိတ်နာကနဲ့ကာလ၃ပါးနဲ့ရှိတယ်။ဒါအကျဉ်းကြီးရှိတယ်ဒါက။အဲတတဲ့အသေးစိတ်လို့ရှိရင်တော့ရှည်ရှည်သောနှစ်တွေကတဲ့ရုပ်တွေခုနှစ်ရောက်မလာဘူး။ငယ်ငယ်ဟုတ်လားတစ်နှစ်အတွင်းကရုပ်ဟာနှစ်နှစ်အတွင်းရောက်မလာဘူး။နှစ်နှစ်အတွင်းကသုံးနှစ်အတွင်းမရောက်မလာဘူး။ဒီနှစ်အတွင်းကနှစ်20အတွင်းရောက်မလာဘူး။ အနည်း20အတွင်းကအနည်း30အတွင်း40အတွင်းစသဖြင့်ရောက်မလာဘူးအဲဖြစ်ဖြစ်သောနှစ်ကာလများကဖြစ်ခဲ့တဲ့ရုပ်တွေနောက်နောက်သောနှစ်ကာလများတော့မရောက်လာဘူးဟောတာဒါရောက်တယ်လို့ထင်နေတယ်ဒါကတော့လူရသလိုထင်နေတယ်ငယ်ငယ်တည်းကငယ်ငယ်တည်းကရှိနေတဲ့ကလေးရုပ်ကတစ်ဖြည်းဖြည်းကြီးပြီးလူကြီးရုပ်ဖြစ်လာတယ်အောက်မိတာကို အဲ့ဒါဒီလိုမဟုတ်ဘူးပရမတ္ထသဘောတရားတွေအတူပြစ်ပြီးပျောက်သွားတာပဲသို့တော်လည်းရှင်းရုပ်အစဉ်ကဆက်ပြီးတော့ဖြစ်တဲ့ရုပ်အသစ်တွေအဲအဲ့ဒီလိုဖြစ်တဲ့အတွက်ရှင်းရုပ်နဲ့တော့ထပ်တူထပ်တူရှင်းတယ်ရှင်းရုပ်ကနေပြီးမွေးထုတ်လိုက်တာပရမရှင်ရုပ်ကမွေးထုတ်လိုက်တော့နောက်ဆက်တွဲရုပ်တွေကလည်းရှင်းရုပ်နဲ့တော့တူးနေတယ်ဒါကြောင့်အရင်ရုပ်တွေပဲလို့ဒီလိုအောက်မိရတယ်အမှန်စစ်စစ်တော့ရှင်းရှင်းကရုပ်တွေကဒုက္ခိတနဲ့သူပြောက်သွားတာပါပဲ ဒါကြောင့်ဒုစရတခါတရားနေကောင်းတဲ့ရုပ်ရှိတယ်တခါတရားနေမကောင်းတဲ့ရုပ်ရှိတယ်အဲနေကောင်းတဲ့ရုပ်ကနေမကောင်းတဲ့ရုပ်ဖြစ်တာမဟုတ်ဘူးနေမကောင်းတဲ့ရုပ်ကနေကောင်းတဲ့ရုပ်ဆိုသူကသူရုပ်အသေးသေးတွေဖြစ်ပြောင်းလဲပြီးတော့သွားတာပဲအဲဒါကြည်ကြည်တော့ကြည်ကြည်တော့နှစ်ကြည်ကြည်တော့လာတယ်ဟိုလာကဒီလာမရောက်ကြည်ကြည်တော့ရက်တယ်ဟိုရက်ကဒီရက်မရောက်ကြည်ကြည်တော့အချိန်ကာလ ဟိုချိန်ကဒီချိန်မရောက်ဘူးမနေ့ပိုင်းကနေ့လယ်ပိုင်းမရောက်နေ့လယ်ပိုင်းကညနေပိုင်းမရောက်ခုနကတရားမနာခင်ကအချိန်ကအခုတရားနာတဲ့အချိန်မရောက်တရားနာပြီးတော့လည်းတရားနာတဲ့အချိန်ကတရားနာပြီးတော့မရောက်အခုတရားနာနေရင်လည်းကျင်နာကနှလုံးသွင်းတဲ့အချိန်ကဖြစ်ခဲ့တဲ့ရုပ်ကနောင်နာကနှလုံးသွင်းတဲ့အချိန်ကိုမရောက်ဘူးစကားလုံးလေးတွေကြားတာနားထောင်တာကြားနာပဲ အဲဒါကတလုံးချင်းတလုံးချင်းရှည်လုံးကနောက်လုံးမရောက်ဘူးရှည်လုံးကရှည်လုံးဒုက္ခိုက်တာနဲ့ဆုံးသွားတာပဲနောက်လုံးကနောက်လုံးဆုံးသွားတယ်အဲဒီအတန်နေကြားတဲ့နာယုတ်တွေရှိတယ်နာယုတ်တွေကလည်းအဲဒီပထမအလုံးကြားတဲ့နာယုတ်ဒုတိယအလုံးကြားတဲ့နာယုတ်တယုတ်စီတယုတ်စီပဲဒုက္ခိုက်တာတွေချုပ်နေတာဒါကြောင့်ခုဖောင်းနေပိန်နေထိုင်နေရှိတဲ့စသည်ဖြင့်မှတ်တဲ့အခါဖောင်းတဲ့ခိုက်တာဖြစ်တဲ့ယုတ်ကပိန်တဲ့ခိုက်တာမရောက်ပိန်တဲ့ခိုက်တာဖြစ်တဲ့ယုတ်ကဖောင်းတဲ့ခိုက်တာမရောက် ကိုယ်တဲ့ခိုက်တံဖြစ်တဲ့ယုတ်ကသံတဲ့ခိုက်တံမရောက်သံတဲ့ခိုက်တံဖြစ်တဲ့ယုတ်ကကိုယ်တဲ့ခိုက်တံမရောက်ပညာသွားနေတဲ့အခါဆိုကြွခိုက်ကလှမ်းခိုက်တော့မရောက်လှမ်းခိုက်ကခြားခိုက်တော့မရောက်ဒုက္ခိတနဲ့သူဒီပြည့်ရင်နဲ့ဖြစ်ပြနေတာဝိပဿနာဉာဏ်ရင့်လာတဲ့အခါကျဒီလိုတော့မဆိုရပါဘူးမှတ်နေတာနဲ့ရေးရေးရေးရေးနဲ့ကုန်းတာလေးတွေခါတဲ့တွေ့နေတာအဲ့ဒါလေးတွေကိုသဘောပေါက်အောင်တော့ခုဟာတော့အကြမ်းမြင်ခုတော့ဆင်ញင်ပုံလေးပြောနေရတယ်။အဲဒါဆိုရှင်းရှင်းသောနေ့ ရှိရှိသောလာရှိရှိသောအချိန်ကာလကရှိရှိသောနှစ်ရှိရှိသောလာရှိရှိသောရက်ရှိရှိအချိန်ကာလကဖြစ်ခဲ့သောယုတ်တရားတို့သည်ယခုနေ့ ယခုလာယခုရဲ့ယခုချိန်တိုင်အောင်မရှိကြကုန်ထိုထိုနှစ်ထိုထိုလာထိုထိုရဲ့ထိုထိုချိန်ပိုင်း၌သာလျှင်ုံပြောက်၍သွားကြသောကြောင့်အနိစ္စ မြဲပါတကားဒုက္ခဆင်းရဲပါတကားအနတ္တအတ္တကောင်မဟုတ်သဘောတရားမြပါတကားဟောရုပ်တရားတွေအကြမ်းမြင်ကနေဒီဟိုဘောကဒီဘောကဒီဘောကနောက်ဘောဒါအကျမ်းဆုံးဘာသင်ပြလဲအဲဒီကနေပြီးဒုတိယဆက်လိုက်တဲ့အခါကျတော့တစ်နှစ်တဲ့တစ်နှစ် အကျေအားဖြင့်တော့ဇနေပိုင်းပေါ်လေပထမဇနေပိုင်းကဒုတိယဇနေပိုင်းမရောက်စသည်ဖြင့်ဒီလိုလည်းနှလုံးသွင်းနိုင်ပါတယ်အဲ၅နေပိုင်းကပထမ၅နေပိုင်းကဒုတိယ၅နေပိုင်းမရောက်ဒီလိုလည်းပွားနိုင်ပထမတစ်နေ့ကဒုတိယနေ့မရောက်ဒီလိုလည်းပွားနိုင်အဲလအားဖြင့်ဆိုရင်6လပထမ6လပိုင်းကနောက်6လပိုင်းမရောက်ပထမလကဒုတိယလဆိုမရောက်စသည်ဖြင့်အဲဒီလိုပါလေအသေးစိတ်ကြောက်ပြီးဆိုရင် တစ်ချိန်ကတစ်ချိန်မရောက်ဘူး တရက်ကတရားမရဘူးနေကဖြစ်တဲ့ရုပ်နေကင်းဖြစ်တဲ့ရုပ်ညကင်းမရောက်နေကင်းဖြစ်တဲ့ရုပ်ကပူအိုက်လို့ခုနေတာပဲညကင်းကြရင်အေးလို့သူကရုပ်တစ်မျိုးပဲအဲပူတဲ့ရုပ်ကအေးတဲ့ရုပ်မဟုတ်အေးတဲ့ရုပ်ကလည်းပူတဲ့ရုပ်မဟုတ်ဘူးဒုက္ခိုက်တာတကူပြည့်ပြီးပြည့်သွားတာပဲတဲ့နာယီပိုင်းအပြင်လည်းတနာယီကတနာယီတော့မရောက်မိနစ်နဲ့ဆိုရင်10မိနစ်က10မိနစ်တော့မရောက်စက္ကန့်နဲ့ဆိုရင်10စက္ကန့်က10စက္ကန့်တော့မရောက်ခဏနဲ့ဆိုရင်တစ်ခဏကတစ်ခဏတော့မရောက် ဒုက္ခိုက်တာနဲ့သူဖြစ်ပြသွားတာလေတဲ့အဲ့ဒါဘာထောက်ဆပြီးရတော့ဆိုခုအပန်းနေကြတာပဲအဲ့ဒါနဲ့ထောက်ဆကြည့်တော့အပန်းနေဟာကြားတိုင်းကြားတိုင်းအပန်းအသေးသေးကြီးတယ်ပဲအဟောင်းနေပြန်လာတာမဟုတ်တော့မရှိဘူးအပန်းအသေးသေးကိုကြားတဲ့နာယုတ်ကလည်းပဲအသေးသေးတွေပဲအဲ့ဒါလိုပဲဒီကိုယ်လုံးမှာရှိတဲ့ယုတ်တွေဒီလိုပဲအသေးဟောင်းနေပြောင်းလဲပြီးတော့ဖြစ်နေတာယုတ်တွေဟာ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

ကြွတယ်လှမ်းတယ်ချတယ်ဆိုကြွရကလှမ်းရမယ်လှမ်းရကချရမယ်ချရကနင်းရမယ်ဟိုတစ်ဖက်ကြွရမယ်စသည်ဖြင့်ရည်ရည်နဲ့ယူတိုင်းယူတိုင်းဟာအသေးသေးကြီးတဲ့ရုပ်တွေဖြစ်ပြနေတာတွေကိုတွေ့ရတယ်အဲ့ဒါညာရင်းလာတဲ့ခါကျဒီလိုကိုယ်တိုင်တွေ့ရတယ်အဲ့ဒီတွေ့တွေ့အောင်လို့ပဲခုစိတ်ခိုက်ကလေးတွေလိုက်ပြီးတော့မှတ်နေတာစိတ်တိုင်းစိတ်တိုင်းမှတ်နေတော့အဲအသေးသေးတွေမှတ်ရင်မှတ်ရင်အဟောင်းအဟောင်းတွေကပျောက်ပျောက်သွားတာတွေကတွေ့ရတယ် မရင်းမရင်းတော့အဟောင်းနေပြောက်သစ်တွေပေါ်အဟောင်းနေပြောက်သစ်တွေပေါ်တွေ့ရတော့အိဋ္ဌမမြဲဘူးဆိုတာသိုးနေကြမလိုပါဘူးညာထဲမှာအိဋ္ဌမမြဲတဲ့တရားတွေပဲရှင်းလာမိမိတဏ္ဍာကရုပ်တွေမမြဲတာတွေ့ရတော့သူတော်ဘာတဏ္ဍာကလည်းဒီလိုပဲမမြဲတဲ့တရားတွေပဲရှင်းရင်းလာတယ်သမထနာညာအဲဒီခုပစ္စုပန်မှာရင်မှာရင်ရုပ်တွေပြည့်ပြတ်သွားတာတွေ့ရတယ်ရှင်းကလည်းဒီလိုမမြဲခဲ့တာတွေပဲတို့မရှိလို့မသိခဲ့ဘူးနောက်လည်းပဲ နောင်လည်းပဲဒီလိုမမြင်မဲ့တရားတွေကြီးတွေဖြစ်ပြသွားမှာပဲအဲအိဋ္ဌမမြဲတဲ့တရားတွေကြီးတွေပဲဒုက္ခပြည့်စည်ပြည့်စည်နဲ့ဆင်းရဲကြီးတွေပဲအနတ္တအသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများပဲအဲဒီလိုရှုပြီးတော့ပြီးရမှာဟုတ်လားသင်ရဟုလားအဲဒီကနှလုံးသွင်းနေတယ်သိပင်အောင်မှာကျင်ရဟုလားကိုရင် ဒီနာဟုလာကိုရင်သစ်ပင်အောင်မှာတရားအားထုတ်နေပုံနဲ့အာရုံပြုရအဲဒီတော့ကမြတ်စွာဘုရားဤသာတော်ကြီးတဲ့ပညာဟုလာတရားထုတ်ပုံနှလုံးသွင်းပြီးခုကိုရင်တွေလည်းကြိုးစားကြရကောင်းပါလေဟိုယောဂီတွေလည်းကြိုးစားကြရကောင်းတဲ့တရားအသက်၁၈နှစ်အရွယ်မြတ်စွာဘုရားဤသာတော်မင်းသားပဲမလားဒီပွားရေးချမ်းသာရေးအမှန်ရှိနေတဲ့ပုဂ္ဂိုလ်အဲဒီကထွက်ပြီးတော့ရှင်သာနေပြုပြီးတရားထုတ်နေတာ လောကအနေနဲ့ပြောမယ်ဆိုဘုရားသားတော်သာရိပုတ္တရာရဲ့တတိဆိုရင်မနာမျက်နှာကြီးဖြစ်နေတာပေါ့ဒါပေမဲ့လို့အဲ့ဒါဘယ်သူမှဟိုမှာကြောင်းကြဆိုင်မဲ့ပုဂ္ဂိုလ်မရှိဘူးကိုရင်ကလည်းပဲငါဘယ်သူမှကြောင်းကြောင်းမဆိုင်ဘူးရဲ့လို့စိတ်ဘာမှမဖြစ်ဘူးသူတရားနဲ့သူမွေးလျော်နေတယ်တရားနဲ့ခါတယ်မြတ်စွာဘုရားပေးတဲ့အဲ့ဒီရုပ်ကမထားနဲ့သူနှလုံးသွင်းပြီးတော့နေတာအဲ့ဒါအတိဏအတိစ္ဆဝံဂလာသုံးပါးနဲ့ရှိဖို့ ဣဇတံဝါဗဟိတဝါအတွင်းကယုံလဲအပြင်တော့မရောက်ပြင်ကယုံလဲအတွင်းတော့မရောက်တက္ကရာဝိသုရိမေတက္ကရာပြရတယ်အတွင်းကယုံလဲအပြင်တော့မရောက်ပြင်ကလည်းအတွင်းတော့မရောက်ဒုဒုကနာမှာပင်ဖြစ်ပြ၍သွားတော့ကြောင်းယုတ်တရားဒီအနိစ္စမမြဲပါရကဒုက္ခဆင်းရဲပါရကအနတ္တအတ္တကောင်မဟုတ်တဲ့သဘောတရားများပါရကအတွင်းကယုတ်ပြင်းမရောက်ဘူးတဲ့ အတွင်းကရုပ်ဘယ်လိုအပြင်ရောက်တယ်ထင်တော့လဲအသက်ရှူထုတ်လိုက်တဲ့လေတွေဟာဝန်ထဲကလေတွေပြင်မဲ့ထွက်သွားတယ်လို့ပြောထင်ပါတယ်မဂရီပုဂ္ဂိုလ်တွေရတယ်အမှန်စင်စစ်တော့မဟုတ်ဘူးသူကထွက်တဲ့ရုပ်တွေဟာသူ့ညာနဲ့သူပြည့်နေတာပဲအဲတခါတည်းအဲဒီသက်ရှူတွေနောက်ကိုရှူမိတဲ့ခါလေဗိုက်ထဲဝန်ထဲနှာခေါင်းထဲစသည်တိုက်တိုက်ပြီးတော့တက်ရတက်ရတဲ့ခါလဲ ပြက်ပြက်သွားတာတွေတွေ့ရတယ်ပျောက်ပြိုသွားတယ်ခါတဏှာတဏှာမရောတချို့ဆေးလေးတောက်ရမှနေလို့ဆေးလေးတောက်တဲ့ဥစ္စာတွေညာပေါ်နေတာခါတယ်ကျူသွန်းလိုက်တဲ့ခါကလားတဏှာတဏှာတိုက်တိုက်တိုက်တိုက်ပြီးတော့ကုန်းကုန်းကုန်းကုန်းသွားတာတွေကိုယ်တိုင်တွေ့ရထွက်လာတဲ့ခါလည်းပဲအခိုးတွေထုတ်လိုက်တဲ့ခါလည်းတဏှာတဏှာတိုက်တိုက်တိုက်တိုက်ပြီးတော့ထွက်လာတာတွေကိုယ်တိုင်တွေ့ရဒါယောဂီပုဂ္ဂိုလ်တွေကသူတို့ပြောတာသူတို့ပြောတာဘုန်းကြီးကဟိုနေဘုန်းကြီးကတော့ဆေးလေးမတော့မတော့ပါဘူးကွာ အဲ့ဒါတော့နေရာတော့ကိုယ်တိုင်တွေ့တာတော့မဟုတ်ပါဘူးအများပြောတာအဲယောဂီတွေလည်းချိုးလဲစိတ်တွေမတော့ကြပါဘူးအစိတ်တော့ရင်းနဲ့မှတ်ဘူးတဲ့ပုဂ္ဂိုလ်ကပြောတယ်ဟာလဲတိုက်တိုက်တိုက်တိုက်ပြီးတော့ဝင်သွားတိုက်တိုက်တိုက်တိုက်ပြီးတော့ထွက်သွားတယ်သူ့နေရာနဲ့သူတည့်ရင်နဲ့ကြောက်နေတာတွေသူတွေ့လာတယ်တဲ့ပြောတယ်သဘာဝကြတယ်ဒီလိုပဲသူ့နေရာနဲ့သူရိတ်ကနေရိတ်ကနေထိပြီးတော့ထီရင်ပြောင်းရင်ထီရင်ပြောင်းရင်တိုင်ရင်ပြောင်းရင်တိုင်ရင်ပြောင်းအသေးသေးတွေဒါကြောင့်အဲဒီလိုညာတင်နေတဲ့ပုဂ္ဂိုလ်မှာ အသက်ရှူရင်းထုတ်ရင်းအဲရှူထုတ်လိုက်တဲ့ထွက်တဲ့ဟာအတွင်းကအပြင်ရောက်တာမဟုတ်ဘူးအတွင်းကဟာအတွင်းနေမဲ့ချုပ်သွားတယ်သူ့ညာနဲ့သူချုပ်သွားတယ်အပြင်မရောက်အပြင်ကရောက်လာတယ်အတွင်းမရောက်ထွက်တဲ့ဝင်တဲ့တာမဟုတ်သေးညာတွေလည်းဒီတိုင်းပဲတွေထွက်လိုက်တယ်ဆိုလည်းပဲဗဇာထဲကတွေကနေပြီးပြင်းမဲ့ရောက်တော့တာမဟုတ်ဘူးသူကအဲဗဇာထဲကတွေဗဇာထဲတွေမဲ့သူကသူဖြစ်ပြသွားတာပြင်းမဲ့နဲ့ပြင်းမဲ့သူကသူဖြစ်ပြနေတာပဂရိနေစီနဲ့ကြည့်လို့တော့အတူတူပဲလို့ထင်ရတယ် နာယောဂီပုဂ္ဂိုလ်ညာထဲမှာဒီလိုပဲသင်ရမှာအကုန်လုံးပါပဲကိုယ်တည်းကထွက်တဲ့အရာဝတ္ထုတွေမှမရလေပဲဖြစ်ဖြစ်အခိုးငွေပဲဖြစ်ဖြစ်အရေးပဲဖြစ်ဖြစ်အဲ့ဒါတွေကသူ့ညာနဲ့သူပဲဖြစ်ပြီးပြည့်သွားလို့အတွင်းကရုပ်ဟာအပြင်လို့မရောက်ပြင်ကရုပ်လည်းအတွင်းလို့မရောက်အဲဒုက္ခိတာနဲ့သူဖြစ်ပြည့်သွားတော့ကြောင့်ရုပ်တရားဟူသမျှအနိစ္စမမြဲတဲ့တရားဒုက္ခဆင်းရဲတဲ့တရားအနတ္တပုဂ္ဂိုလ်သတ္တဝါကောင်အတ္တကောင်မှုတဲ့သဘောတရားများပဲလို့ဒီလို ကိုယ်ပိုင်ညာနဲ့ကိုယ်ထင်မြင်ရမယ်နောက်ဆုံးကြတော့အခုတော့အကြမ်းမြင်မယ်အဲဆိုရမယ်အတွင်းကယုတ်သည်အပြင်လို့မရောက်အပြင်ကယုတ်လဲအတွင်းလို့မရောက်လားထိုထိုခဏမှာပင်ချုပ်ပြက်သွားသောကြောင့်ယုတ်သည် နှိစ္စမမြဲပါရကားဒုက္ခဆင်းရဲပါရကားအနတ္တအတ္တကောင်မဟုတ်သဘောတရားမြပါရကားဒါဣဇတံဝဗိဓံဝအတွင်းကအပြင်မြောက်အပြင်ကအအတွင်းမြောက်ဟောလာဒီကမှာဒုက္ခမှာအကျမ်းကအနုမဖြစ်ဘူးတဲ့ ရုပ်ကြမ်းတွေကယုံနုယုံနုတွေကရုပ်ကြမ်းဗရိပုဂ္ဂိုလ်တွေတော့အဲ့ဒီလိုပဲထင်တယ်အဲရုပ်ကြမ်းသားတွေရုပ်ကြမ်းသားတွေအလုပ်တွေဘာတွေလုပ်တဲ့ခါကလာတောင်းတော့တင်းတင်းနေတခါလဲညဉ့်ညထန်းထန်းနေလုပ်နေတဲ့ခါရုပ်ကြမ်းနေဖြစ်တယ်အဲဒါကနေပြီးအာရုံသွားတဲ့ခါကျယုံနုတွေမကြဘူးနုနုညံ့ညံ့ဖြစ်အဲဒီလိုခါမှာယူကျန်းကယုံနုဖြစ်လာတယ်အရင်ကရှိနေတဲ့တောင်းနေနေတဲ့လက်တွေကပဲ ကြော့ပြီးတော့နူးညံ့တော့တယ်လက်ဖြစ်လာတယ်ဒီလိုထင်တာကိုပရမကနူးနူးညံ့ညံ့ဖြစ်နေရကနေပြီးတော့စိတ်လျော့ရုပ်တရားတခါလဲတောင်းနှင်းခဲမှာပြီးတော့ဖြစ်လာကျမ်းနာမီဖြစ်လာလို့ရှိရင်အဲ့ဒီခါမှာလည်းပဲအစကနူးညံ့နေတဲ့ရုပ်ကပဲရုပ်ကြမ်းနေဖြစ်လာတယ်ဒီလိုထင်တာကိုအဲဒီလိုမဟုတ်ဘူးတဲ့ရုပ်ကြမ်းကဒုက္ခိတနဲ့ကြမ်းလုံးနဲ့ဖြစ်ပြီးကြောက်တာရုပ်နုကလည်းနုတုံးနဲ့ဖြစ်ဖြစ်ပြီးတော့ကြောက်သွားတာပဲ။လမ်းကြောက်တဲ့အခါဆိုလို့ရှိရင်ပိုးထင်ကြပါရဲ့။ ဒါကြောက်တဲ့အခါနူးနူးညံ့ညံ့တင်နေမှုဝေလျှောက်နေတဲ့အခါကာလနူးနူးညံ့ညံ့တင်နေမှုဝေရုပ်ကလေးတွေဖြစ်တယ်မကြောက်ဘူး။တခါတည်းညံ့ညံ့နှံ့လျှောက်တဲ့အခါကျတော့ညံ့ညံ့နှံ့ဖြစ်တယ်။အဲဒီမှာနူးနူးညံ့ညံ့လျှောက်နေရကညံ့ညံ့နှံ့မြန်မြန်လေးပြင်းပြင်းလေးသွားတဲ့အခါမှာခေါင်းကတင်နေမှုဝေသွားနေတဲ့ရုပ်ကပဲရုပ်မြန်မြန်ဆန်းဆန်းတော်တော်လည်းသွားတဲ့ရုပ်တွေဖြစ်လာတယ်လို့ဒီလိုအောက်မေ့တာကိုပဂရီပုဂ္ဂိုလ်တွေကအဲဒီလိုပဲအောက်မေ့တယ်။အဲယောဂီပုဂ္ဂိုလ်အနေနဲ့ကတော့ညာ ကောင်းကောင်းခင်းပြင်းလာတဲ့အခါမှာဒုက္ခိတနဲ့လူဖြစ်ပြောက်သွားတာပဲနူးနူးညံ့ညံ့လေးသင်္သင်မှုမှုသွားနေတဲ့ခါလေးကြွရင်လှိုင်းချရင်ဒီကြီးနဲ့ပြောက်လိုက်နေတာနောက်ဉာဏ်နဲ့တော့ပြောက်သွားတဲ့ခါဉာဏ်ဉာဏ်နဲ့ဖြစ်တဲ့ခါလေးကြွရင်လှိုင်းရင်ချရင်သူကဒုက္ခိတနဲ့လူဖြစ်ပြောက်လာတယ်အဲဒါနူးညံ့တဲ့ယုတ်ကအဲဈာနာနဲ့ယုတ်ကနူးညံ့သောယုတ်မဖြစ်ယုတ်ဈာန်ကအယုတ်နုမဖြစ်ယုတ်နုကလည်းယုတ်ဈာန်မဖြစ်သူတို့ခိုက်တာမှာပင် ထုတ်ပြောက်သွားကြသောကြောင့်ယုတ်ဒီအနိစ္စမမြဲသောတရားပါဒကဒုက္ခဆင်းရဲပါဒကအနတ္တအတ္တကောင်မဟုတ်သဘောတရားမျှပါဒကဒီလိုသိဉာဏ်မှာအတိုင်းဆိုရမယ်ယုတ်ကြံကယုံနုမဖြစ်ယုံနုကလည်းယုတ်ကြံမဖြစ်သို့သောခိုက်တာ၌သာလင်ထုတ်ပြဲသွားကြသောကြောင့် ယုတ်တရားသည်အနေစမမြဲပါတကားဒုက္ခဆင်းရဲပါတကားအနတ္တအတ္တကောင်မဟုတ်သဘောတရားမျှပါတကားအောလာရိကမှာဒုက္ခမှာဟိနာဝပဏိတာဝယုံညာကရုပ်ကောင်းယုံညမဖြစ်ဘူးရုပ်ကောင်းယုံညကလည်းယုံညမဖြစ်ဘူး ။ဒါရီပုဂ္ဂိုလ်တွေကတော့အဲ့ဒီလိုပဲဖြစ်နေတယ်။ဟောယုံညဆိုတာကနေမကောင်းထိုင်မသာဖြစ်တဲ့ခါကာလတွေယုံညနေပေါ့။အနာယောဂတွေဖြစ်တဲ့ခါတွေမကြမှာတဲ့ခါတွေမှာယုံညနေခြင်း။နောက်သေးနဲ့ဝါနဲ့ပြုမြင်လိုက်တဲ့ခါကျတော့ခါယုံကြကြမှာတယ်ကြမ်းမာလာပြန်။အရင်နေမကောင်းတဲ့ယုတ်ကပဲအခုနေကောင်းလာတယ်ဘယ်လိုထင်လာလဲ။ဗတိပုဂ္ဂိုလ်တွေတိုင်းထင်တာပဲ။အဲနေကောင်းနေရာကနေမကောင်းဘူးဆိုရင် အစားမတော်လို့ဖြစ်ပြီးကျိုးမလို့ဖြစ်ပြီးခုနကနေကောင်းနေတဲ့ရုပ်တွေကပဲခုနေမကောင်းသွားတယ်မကြမ်းပါလာတယ်ဒီလိုထင်တာကိုရုပ်ကြမ်းကယုံမှုဖြစ်တယ်ယုံမှုကလည်းအဲရုပ်ကောင်းကလည်းယုံညာဖြစ်တယ်ယုံညာကလည်းရုပ်ကောင်းဖြစ်တယ်ဘယ်လိုထင်နေကြတာသူကအမှန်စင်စစ်ကတော့မဟုတ်ဘူးတဲ့ဒုက္ခိတနဲ့သူပြောက်တာပဲနေမကောင်းတဲ့ရုပ်တွေလည်းနေမကောင်းနေရင်ပဲဒုက္ခိတသူဖြစ်ပြနေတာပဲတဖြည်းဖြည်းရုပ်သစ်တွေရုပ်ကောင်းရုပ်ကောင်းတွေဖြစ်လာတဲ့အခါကျနေကောင်းတဲ့ရုပ်ဖြစ်လာ နေကောင်းနေရာကရုပ်ကောင်းတွေကလည်းသူခိုက်တာနဲ့သူပြည့်ပြည့်နေတာပဲအဲဒီတည်းကနေပြီးရုံညာနေမကောင်းတဲ့နေမကောင်းတဲ့ရုပ်တွေမကြမ်းမာတဲ့ရုပ်တွေကဖြစ်လာလို့သူများလာတဲ့ခါကျနေမကောင်းရုပ်ဖြစ်သွားတာနေမကောင်းဖြစ်လာသူခိုက်တာနဲ့လို့ဖြစ်တယ်အဲဒါယောဂီတွေနေမကောင်းတဲ့အခါတော့နေကောင်းရာကနေမကောင်းဖြစ်လာတဲ့အခါနေမကောင်းရာက နေကောင်းဖြစ်တဲ့အခါတွေဒီတိုင်းဒီတိုင်းနေလိုက်ပြီးရှုမှတ်နေတာလေးတွေကတော်တော်သင်ကြားတတ်ပါတယ်သူသူခိုက်တာနဲ့လို့ဖြစ်ပြနေတဲ့တရားတွေပဲသင်ကြားတတ်ပါတယ်အဲဆိုရမယ် ယုံညာတာလဲယုတ်ကောင်းမဖြစ်ယုတ်ကောင်းကလည်းယုံညာမဖြစ်သို့တော်ခဏ၌သာလင်ထုတ်ပြောက်သွားကြသောကြောင့်ယုတ်တရားသည်အနိစ္စမမြဲပါတကားဒုက္ခဆင်းရဲပါတကားအနတ္တ အတ္တကောင်မဟုတ်သဘောတရားမြတ်ပါတကားရန်သူတွေမန္တိကေဝဝေးတဲ့ရုပ်ကနီးတဲ့ရုပ်မဖြစ်ဘူးတဲ့ဝေးကအနီးပဂရိပုဂ္ဂိုလ်ရဲ့အနေကတော့ဝေးကအနီးရောက်လာတယ်ထင်တာပဲဟိုလူလူပြောက်ဝေးကလာတယ်အဲ့ဒီလူကပဲဒီနာရောက်လာတယ်အဝေးကရှိနေတဲ့ရုပ်တွေကဒီတစ်ပြေးပြေးရွေ့လာတယ်လို့အောင်းမင်းလားအဲနီးကနေပြီးလူတယောက်ထသွားလို့ရှင်တဲ့ဒီနာကလူဒီနာကရုပ်ရုပ်ကြီးကပဲဟိုရွေ့သွားတယ်ဟိုရောက်သွားတယ်ဒီလိုထင်တာကော ဒီကနေပြီးတော့မန္တလေးတွေဘုရားဘူးသားလို့ရှိရင်လည်းအဲဒီကရန်ကုန်ကနေမန္တလေးရောက်မှဒီရုပ်ကောင်ကြီးရဟိုရောက်သွားတဲ့အောင်းမေတာပဲလင်းညာနဲ့သွားရင်ခဏချင်းရောက်သွားတဲ့အောင်းမေတဲ့အမှန်စင်စစ်ကတော့ရုပ်တရားတွေကသူ့နေရာနဲ့သူဖြစ်ပြနေတာပဲအနည်းကအဝေးမြောင်လက်တွေပါလေကိုယ်တဲ့ခါကာလစမ်းတဲ့ခါကာလတွေမှာအဲကိုယ်လိုက်တဲ့အခါအဝေးကလက်ကပဲအနည်းရွှေ့လာတယ်လို့ထင်တယ်အနည်းက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 စားရင်တောင်းရင်လည်းပဲဒီလိုမှတ်လို့သဘောကျတယ်ရှိတာပဲသို့တော့အခါခါသိတဲ့ဘုံကြောက်ဘူးအခါခါသိညာကတော့ကြောက်အကုန်လုံးကြောက်သိနေတယ်ဆိုတာကလည်းကြားတယ်ဒီလိုပုဂ္ဂိုလ်ကတော့တစ်ချိန်တစ်ချိန်မှသူသမာဓိညာအသင်သင်တဲ့အခါကာလမှာဒီအပိုင်းလေးတွေပြီးတာပြီအင်တင်၅ပါးညညွတ်နေတဲ့အခါမှာဒီကြည့်ရင်လည်းကြောက်နေတာကြီးတဲ့တွေ့နေတယ်ပြီးတော့အနီးကဟာအဝေးမရောက်ဆနေဆိုတာလည်းအမှန်စီစစ်တော့အနီးကရုပ်တွေအဝေးတပြေးတပြေးချင်းရွေ့ဖြစ်သွားတာပဲ ကွေးတယ်ဆိုတာလည်းဝေးကရုပ်ကအနီးကိုတပြည့်တွေ့ချင်းပြစ်လာတာပဲသွားတယ်ဆိုတာလည်းပဲရုပ်အဟောင်းသစ်တွေကြောင်းလဲပြီးတပြည့်တွေ့ချင်းအသေးသေးတွေပြစ်သွားတာပဲဒါကိုသွားတယ်လို့ခေါ်ရတယ်ရုပ်ရည်ပုဂ္ဂိုလ်ကဒီလိုပြီးတာလို့ဒေသာမိတိစိတ်တံဥပ္ပေဇတိဒေသာမိတိစိတ်တံသွားမယ်ဟုညာသောစိတ်တိဥပ္ပေဇတိဖြစ်ပေါ်လာ၏သွားတယ်သွားတယ်လို့မှတ်ရင်ဉာဏ်ပြစ်လာပုံကိုထားရတာကြသွားမယ်ကြံတဲ့စိတ်ကလေးပါပေါ်လာတယ်တဲ့ တံဝါယံဇနိတိတံထိုသွားမဲ့ကြံသောစိတ်ကဝါယံတောင်းနှင့်လှူရှားသောဝါယောဓာကိုဇနိတိဖြစ်စေ၏အဲသွားမဲ့ကြံတဲ့စိတ်ကလေးကတကူလုံးမှာလင်းများထိုးလိုက်သလိုပဲအထူးအားဖြင့်တော့ခြေတော့ခြေတော့စိတ်ပိုင်းနေမှာပေါ့တောင်းပြင်းပြီးတော့တခါတည်းကြွတက်လာအောင်ရွေ့သွားအောင်တွန့်ပို့တဲ့သဘောတွေဝါယောဓာတွေပြည့်ပြီးတော့ဖြစ်လာ ဝါယောဓာဒီဒီကုလုံးဖြစ်စီခဲ့တယ်ဒါသွားခြင်းနဲ့စိတ်ကြောင့်ဖြစ်သားမသွားခြင်းနဲ့စိတ်မရှိတဲ့အခါဖြစ်ပါဘူးငြိမ့်နေတာပါပဲသူကတခါတည်းလှဲပြီးတော့အိမ်နေပါစိတ်မှဖြစ်ဘူးငြိမ့်တယ်ဒါကနေပြီးတော့တွေ့ခြင်းစောင်းခြင်းနဲ့စိတ်ဖြစ်လာတဲ့အခါကျတော့ဟောလှုပ်သက်လာပြီးဒါစိတ်ကြောင့်ဖြစ်လာတယ်အဲ့ဒါပဲသွားခြင်းနဲ့စိတ်ကြောင့်သွားရုပ်တောင်းနှင်းရုပ်တွေလှုပ်ရှားရုပ်တွေဖြစ်လာတယ်ဝါစိတ်စိတ်တကရိယာဝါယောဓာတုဝိဖာရေနစိတ်ကပြုတ်အပ်တဲ့တောင်းနှင်းလှုပ်ရှားမှုဝါယောဓာဤ ပြန့်နှံ့ခြင်းကြောင့်ပြန့်နှံ့လှုပ်ရှားခြင်းကြောင့်သကလတကာယတတကူလုံးဤပူရာတော့အဘိနိဟာတော့ရှေ့ဘက်သို့ကျေကျူဆောင်သွားခြင်းကိုကမဏတိသွားခြင်းဟူရုပ်စတိခေါ်ဆိုအပ်၏သွားခြင်းနဲ့စိတ်ကြောင့်တောင်းတင်းလှုပ်ရှားရုပ်တွေတွန်းကန်လို့ဒီရင်းတွေ့ရင်ရှေ့ဘက်ရွေ့ရွေ့သွားတာကတကူလုံးမှရုပ်တွေဒီရွေ့သွားတာအဲဒါကိုငါသွားတယ်သူသွားတယ်ယောက်ျားသွားတယ်မိန်းမသွားတယ်ဒီလိုလောကဝါဒခေါ်ရတာပဲ။ အမှန်စင်စစ်တော့သွားရတဲ့ပုဂ္ဂိုလ်မရှိဘူးသူခိုက်တာနဲ့သူရွေ့ရွေ့ပြီးတော့ပျောက်ပျောက်သွားတဲ့ရုပ်တရားတွေသွားခြင်းနဲ့စိတ်အစရှိတဲ့နာမ်တရားတွေဒါရှိတာပဲလို့ယောဂီပုဂ္ဂိုလ်ကသိပါတယ်အခုယောဂီတွေလည်းတကယ်အားထုတ်လို့ညာဖြစ်လာတဲ့အခါဒီတိုင်းသိရတယ်ဟိုဒီနေ့တော့ညာတော့သိနေရမယ်လို့တော့မဟုတ်ဘူးညာအကြောင်းညို့တဲ့အချိန်ပိုင်းလေးမှာတကမှားရမှန်ရတယ်ဒီလိုပဲရှင်းပြီးသဘောကျတယ်အဲဒီလိုသိရဒီလိုသိအောင်လို့ပဲအားထုတ်နေတယ်အားရ အနီးကယုတ်သည်အဝေးသို့မရောက်အဝေးကယုတ်လည်းအနီးသို့မရောက်ထိုတို့ခဏ၌ပင်ထုတ်ပြောက်သွားသောကြောင့်ယုတ်သည်ယုတ်တရားသည်အနိစ္စမမြဲပါရကဒုက္ခဆင်းရဲပါရကအနတ္တအတ္တမဟုတ်သဘောတရားမြပါရကဆိုရမယ်အဝေးကယုတ်သည်အနီးသို့မရောက်လားအဝေးကယုတ်သည်အနီးသို့မရောက်လားအနီးကယုတ်လည်းအဝေးသို့မရောက် ဘုဒ္ဓခဏ၌ပင်ထုတ်ပြက်သွားသောကြောင့်ယုတ်တရားသည်အနိစ္စမမြဲပါတကားဒုက္ခဆင်းရဲပါတကားအနတ္တအတ္တကောင်မဟုတ်သဘောတရားမြပါတကား ခဏနဲ့သူဖြစ်ပြနေတော့အတ္တပဲဟုတ်တော့မယ်အသက်ရှင်နေတဲ့အကောင်ဆိုတစ်သက်လုံးဒီနေရာမှာအနည်းဆုံးတစ်သက်လုံးဒီရသဗ္ဗတယူရှိတဲ့ပုဂ္ဂိုလ်ဆိုဒီဘဝနေတော့မဟုတ်ရှေးဘဝရောနောက်ဘဝရောအများရန်ကိုဒီနေရာမှာအခုဒီလိုမှမဟုတ်ပဲဒုက္ခိတနဲ့သူဖြစ်ပြီးကြောက်သွားမရှိဘူးမရှိဘူးပဲအတ္တဟုတ်မလဲဒါကြောင့်အနတ္တ အသက်ရှင်နေတဲ့အသင်္ထာဝရတည်နေတဲ့အတ္တကောင်မဟုတ်သူ့သဘောအတိုင်းသူ့ဟာသူဖြစ်ပြနေတဲ့သဘောတရားပဲအကြောင်းညွှန်သက်တာဖြစ်တာပဲအဲသွားခြင်းနဲ့စိတ်ရှိလို့သွားရုပ်ဖြစ်တယ်လှုပ်ခြင်းနဲ့စိတ်စိတ်ရှိလို့လှုပ်ရုပ်ဖြစ်တယ်သူအကြောင်းရတယ်ဆိုတာဖြစ်ပြနေတဲ့သဘောတရားများပဲတဲ့ညာနဲ့ဒီလိုသင်ရအခုကတော့ သဘောပေါက်အောင်လို့ပို့ပြီးတော့နှလုံးသွင်းရဒါလည်းကောင်းပါလေလူလည်းနှလုံးသွင်းမှပြင်မှာတချို့ပုဂ္ဂိုလ်ကကိုယ်ပိုင်ညာနဲ့မတွေ့နိုင်တော့ဒီလောက်လည်းပဲပြီးအောင်မှပြင်မှာအဲဒီတော့ရှင်ရာဟုလားတနေ့လုံးကသုံးကမသွားဘဲနဲ့ဒီနေ့သုံးမစားဘဲနဲ့သူအားထုတ်နေလားအဲဝေဒနာပညာသင်္ခါရတွေရှိတာလည်းရှိကောင်းရှိပါလိမ့်မယ်ဝေဒနာပညာသင်္ခါရဝိညာဉ်တွေအဲမြတ်စွာဘုရားတိုက်တွန်းတာကလည်းဒီရုပ်တစ်ခုပဲတိုက်တွန်းတဲ့ရုပ်နဲ့ ရုပ်ယူပကာယအကြောင်းပြုပြီးသူသာနှစ်သက်မှုတွေဖြစ်လို့သာနှစ်သက်မှုကင်းအောင်လို့ဒီထဲမှာဒုက္ခိတနဲ့သူဖြစ်ပြနေတဲ့ရုပ်တွေဘာမှအာကိုစရာမရှိဘူးလို့ဆင်ញင်တဲ့တက်ကနှစ်သက်တာမှုကင်းသွားတာပေါ့စဉ်းစားကြည့်ပေါ့ရုပ်ယူပကာယငငယ်ရွယ်ရွယ်ဆိုရင်တင့်တယ်လှပါလေဆင်ရတယ်ဟုတ်လား14နှစ်15နှစ်အဲ16နှစ်19နှစ်ဒါပါတော့အနည်း20အစိမ့် 30လောက်ပြန်ထားပါဦးတော့ဗျာလုံးလုံးချင်း30လောက်ဆိုရင်လည်းတော့ပြည့်သွားရင်5လောက်တည်းမဟုတ်အဲ့ဒီအတွင်းဆိုလို့ရှိရင်ယောက်ျားပဲဖြစ်မိန်းမပဲဖြစ်ဖြစ်ဒီကျူလိုကောင်းတဲ့လှပါတယ်တင်းတယ်ဘယ်လိုထင်ကြလဲကိုယ်ဟာကိုယ်လည်းပဲตายရာဖြစ်သူများကိုယ်လေးလည်းตายရာဖြစ်ရုပ်ရတယ်တော်ဟန်ကြတယ်ဆိုနောက်တစ်ပြည့်ပြည့်ကြီးလာပြီဆိုရင်အဲတချို့ပုဂ္ဂိုလ်ဆိုရင်တဲ့30ကျော်ဆိုတဲ့နေရာပြောက်တချို့လည်းပဲရုပ်ကနုနေလို့30ကျော်ဆိုတော့ကြည့်လို့တော်တော်ကောင်းသေးရဲ့လို့ဆိုရသေးရဲ့ ဒါပေမဲ့လို့ငငယ်ရွယ်ပုဂ္ဂိုလ်ကကြီးလို့ရှိရင်တော့ဒါကိုအဲလူကြီးလို့ခေါ်တယ်လူအရိယသာကို30လောက်ကျော်လာလို့ရှိရင်ငငယ်ပုဂ္ဂိုလ်ကကြီးရင်ဘုလူကြီးကဘုမိမကြီးကစားတယ်ဒီလိုပြောရတယ်ကလေးတွေကလေလူကြီးချင်းလူကြီးချင်းပြီးတော့တဲမကြီးသေးဘူးအောင်မေးတယ်အောင်မေးကလေးတွေကဒီလိုပြောတယ်သူက30ကျော်လောက်ဆိုရင်ကိုပြောတယ်ဘုမိမကြီးကဘယ်နဲ့ပြောတယ်ဒီလိုပြောရတယ်သူကြီးသူတို့မြင်တယ်တော့တော်ကြီးနေအဲဘုန်းကြီးငယ်ငယ်တုန်းကလည်းစဉ်းစားကြည့် အသက်40လောက်ဆိုတော့အတော့ကိုကြီးနေတာပဲဒါတော့ခွန်ကြီးတို့လည်းပဲအသက်20လောက်ရှိတာ40ရွယ်လောက်ပုဂ္ဂိုလ်ကြီးတော်ကြီးပြီတော့အောင်မရအာတော်ကြီးနေတယ်အောင်မရဘုန်းကြီးတွေလည်းပဲငငယ်ရွယ်ကအဲဒီလိုအသက်20လောက်ကနေပြီးဘုန်းကြီးတွေဒီဝါ20လောက်ရတယ်ဆိုတော့အသက်40လောက်ရှိတာပေါ့အသက်40လောက်ရှိတဲ့ဘုန်းကြီးကြီးတွေညာဘုန်းကြီးအိုကြီးတွေတော်ကြီးနေပြီအောင်မရတယ်ကိုကကြီးလာတော့တဲကြီးမှမသိဘူးသူကအခက်ကြီးသွားอืม သူကငယ်ကနေပြီးတော့ကြီးတယ်တော့အောင်မရတယ်အဲတော့အသက်အရွယ်ကြီးလာလေလေနေရာမကြလေလေပဲအဲ40ကျော်က50ကျော်ရောက်လာရင်သိဟမကြပါဘူးသံကျူသွားကျူစသည်ဖြင့်နေရာမကြဘူး50ကနေပြီး60ဆိုတော့ဒါနေရာမကြတာ60ကနေပြီး90ကျော်ဆိုတော့ကိုကြီးပွားကြီးတွေဆိုတော့ဟာမကြပါဘူးနေလို့ထိုင်လို့လည်းဟာမကြစားလို့တောက်လို့လည်းနေရာမကြဘူး တချို့လည်းပဲသွားရေးလာရေးတွေကိုတော်တော်ဆက်ကုန်ပါပြီ။음ရုပ်ရည်ယူပကာရကြည့်လို့ရှိရင်လည်းနှိမ့်တဲ့စရာမမြင်ဘူးဆိုတာအဲငငယ်ရွယ်ရွယ်ပုဂ္ဂိုလ်တွေအမြင်နဲ့ဆိုလို့ရှိရင်အဲဒီလိုဖိုးကြီးဖွားကြီးနာတဲတောင်မနေခြင်းမှုဆိုတာတော့ဟာမကြပါလား။ဒါပေမဲ့တစ်ချိန်လုံးကတော့ဟုတ်လား၁၄၅နှစ်၁၆နှစ်အရွယ်တုန်းကတော့ကြွားကြွားရွာရွာနဲ့တင်းတင်းတယ်တယ်နဲ့တောင်းတော့တင်းတင်းနဲ့သွားလိုက်သားလိုက်နဲ့ နမနာဟာဘာမှရှိခဲ့တာပဲကိုယ်ကိုယ်ကိုလည်းပဲနှိမ့်တဲ့သဘောကြသူများကလည်းနှိမ့်တဲ့သဘောကြအမှန်ကောင်းတဲ့ရုပ်ပဲဒါပေမဲ့အဲ့ဒီ90ကျော်ကြတော့သိနေရမကြဘူး80ကျော်ဆိုတော့လူတွေသုံးလို့ကိုမရတော့ပါဘူးသူကတော်တော်ကဟာမကြတော့ဘူး80ကျော်ဆိုတော့လည်းပဲလူတွေဝင်နိုင်တဲ့ပုဂ္ဂိုလ်လည်းနည်းတော့ပါပြီအမှန်ကောင်းတဲ့ပုဂ္ဂိုလ်တွေ80ကျော်တယောက်တော်တော်တောင်းတော့တင်းတင်းသွားနေတာလည်းပုဂ္ဂိုလ်နည်းနည်းတူးတူလေးရှိပါတယ်အမှန်နည်းတော့ပါပြီမလုံနိုင်ပါနဲ့ဟိုနားမှာ ဘိုးဘွားကြီးသာသာသွားကြည့်ကြပြီတော့ဒီဥစ္စာဘယ်နဲ့နေရုံဆိုတာတော့သက်သေတရားကသေချာသိကျင်လို့ရှိရင်ကိုယ်အိမ်နေဆိုတော့အဖိုးကြီးဖွားကြီးတယောက်တည်းမြင်ရမှာဘုမအဖိုးတွေဖွားတွေသူ့တို့မှန်ဒါတရားတော့သွားပြီးတော့ကြည့်ကြကြည့်တဲ့ကြည့်ရတဲ့တမန်လို့ကသာဝကဖြစ်เสียကောင်းတယ်လို့သေယုံတို့ပါတယ်လဲသွားကြည့်ဒူမာတွေအမနာသာဝကဖြစ်เสียကောင်းတယ်ဟောသုတ်တန်တွေပါတွေသွားကြည့်တော့တယ်အဲ့ဒါအသေးတွေသွားရောပဲနေရာမကြတာတွေကတော့ဒုစအဲ့ပါတွေကဒီရုပ်ဟာ ဘာမှအာမကိုရဘူးတဲ့သူ့အရွယ်ပိုင်းလေးလောက်နဲ့ပဲတော်ကောင်းတယ်လို့ထင်ရတယ်အရွယ်လွန်သွားရင်ဖြင့်တစ်ချိန်လုံးကအမတန်လှပတင်တယ်ပြီးတော့နေတဲ့အဲလှပတင်တယ်ပါတယ်ဆိုပြီးတော့မိမိယုံနဲ့တဝန်းဝန်းတဝါဝါနဲ့နေခဲ့တဲ့ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်အဲ့ဒီလိုအဲ60ရော80ရော80ရောသုံးကြပါဘူးတချို့အဲ့ဒီတရားနဲ့မနေရပါဘူးသူသင်္ကြန်ရောက်ကုန်ပါပြီအဲ့ဒီတရားတော့မနေရဘူး အဲဒီတော့ရုပ်ဟာဘာမှပါရကြမရှိမမြဲတဲ့တရားပဲအနေစဖြစ်ချင်းပြချင်းနှိမ့်ဆက်နေတဲ့ဒုက္ခဆင်းရဲတရားပဲဘာမှအာမကိုတော့ဘူးသူ့သဘောအတိုင်းအကြောင်းအားလျော်စွာအကြောင်းရှိရင်သူဖြစ်တယ်။ကျမ်းမာစီရတဲ့အကြောင်းရှိတဲ့ကကျမ်းမာတဲ့ရုပ်ဖြစ်တယ်။အနာရောဂါဖြစ်စီရတဲ့အကြောင်းနဲ့စုံစည်းတဲ့ခါကျအနာရောဂါတွေနဲ့မကျမ်းမာမာတွေဖြစ်တယ်။ရောဂါဝေဒနာတွေပြုတ်ပြီးပြီးဒုက္ခတွေရောက်တယ်။ဘာမှနေရာမကြပါဘူးသူက အဲဒါအနတ္တတရားပဲကိုလိုရှိတဲ့အတိုင်းရမှာပါစေလို့တောင်းတာလို့မရဘူးနုနုပြူပြူစီနေပါစေတောင်းတာလို့မရဘူးကိုလိုရှိတဲ့ဘာမှမပြီးဘူးဒီတော့ဒီရုပ်ဟာตายရစရာမရှိဘူးအကျဉ်းညာဟုလားမာယာမှုလေးကင်းဖို့ရတဲ့ဆော့ပြပေးတဲ့ကမ္မထာဒီလိုရှိတော့လုံးလုံးမကင်းတော့သက်တာတော့ရမှာပေါ့လေညာနာမဖြစ်သေးတော့သာမှုတော့ရှိတော့ရှိဦးမှာပါပဲဒါပေမဲ့လည်းရှုနှလုံးသွင်းနေတဲ့အခါမှာသက်တာရပါလိမ့်မယ် ဒီရွယ်မှာအဲဒီဆက်ချင်းနဲ့လောက်ရွယ်မှာသာစရာကောင်းတဲ့ရုပ်ဟာအသက်80လောက်ရှိလို့ရှိရင်ဘာမှမကောင်းတော့ဘူးဆိုတာမှဒါအလွယ်တကူရှုတဲ့နေတာကတော့မြတ်စွာဘုရားကလည်းအဲ့ဒီလိုပဲဟောတယ်မြတ်စွာဘုရားကမဟာနာမင်းကိုမဟာနာမင်းကိုအဲ့ဒီလိုဒုက္ခလက္ခဏာတရားအတုပလက္ခဏာတရားဟောထားတယ်မဟာနာမင်းဆိုတော့ယောက်ျားဆိုတော့အမျိုးသမီးနဲ့ဟောတယ်အမျိုးသမီးဥပမာနဲ့ အဲ15နှစ်လောက်16နှစ်လောက်ရွယ်ဆိုလို့ရှိရင်တဲ့နမတာလှပါတယ်နုနုနေနေပဲတဲ့ဘာသာဝေမနာကောင်းတယ်ဒီနေ့ကြလို့ရှိရင်သူအသက်80ရွယ်ရှိမယ်90ရွယ်ရှိမယ်ဘုရုံးကတော့အသက်တရားတော်မှာအသက်80ရွယ်90ရွယ်ဖွာကြီးဖြစ်နေမယ်ဖွာကြီးဖြစ်တဲ့အခါကျတော့ရုပ်တွေရှိပါဦးမလားတဲ့လို့သာပြီးလို့ကျူလို့လှပါပါဦးမလားဟိုမှာသမင်းတွေလည်းဖြူကုန်ပြီသွားတွေလည်းကျိုးကုန်ပြီဒီတွေလည်းတွန့်ကုန်ပြီ အဲရေတွေတွန့်ယုံမှုကတော့ရေပေါ်မှာအမဲကွက်တွေပါလေလည်းရှိတာပေါ့လေဒီဥစ္စာတွေအဲဒီကမျက်စိကလည်းပဲမှုံပြီးတဲ့မျက်စိတွေမှုံတချို့လည်းမျက်စိကောင်းကောင်းမမြင်ဘူးတဲ့။သားရည်တွေလည်းပိန်ချုံလို့ရိုးနေရည်ရှိတော့တယ်တဲ့။ခါကလည်းကုံတောင်မွှေးလေးနဲ့ကုန်းကုန်းကုန်းနဲ့သွားနေရပြီးတော့ဘုရုံကအသက်15နှစ်16နှစ်ရွယ်ရုပ်တွေဒီမှာရှိပါသေးရဲ့လားဘယ်နဲ့နေလို့လဲ။သက်သာဗျာ။မာနမင်းကိုဟောတယ်။

သူခိုက်တာနဲ့သူဖြစ်ဖြစ်ပြီးတော့ချုပ်ချုပ်ပျောက်ပျောက်သွားသောကြောင့်အနေဆာမမြဲတာတွေတဲ့ဒုက္ခနှိမ့်သက်သာရပဲမရှိအာကိုပဲမရှိတဲ့တရားတွေအနတ္တကိုယ်လိုတိုင်းပြီးနိုင်တဲ့အတ္တကောင်မဟုတ်ဘူးအစင်သာဝရဒီနေတဲ့အသက်ရှင်နေတဲ့အကောင်မဟုတ်ဘူးသူအကြောင်းတရားရှိမှအကျိုးတရားဖြစ်ပေါ်လာတဲ့အကျိုးတရားများပဲသူသဘောတည်းသူဖြစ်ဖြစ်နေတဲ့အနတ္တသဘောတရားများပဲဒါမြင်အောင်ကြည့်ရမယ်သိဉ္ဇဉ်ယုံနဲ့လည်းအတော်တန်တော့မြင်ပါလေ အဲပြစ်ခတ်ပြစ်တဲ့ယုံနာလေးတွေရှုနေရင်တော့မစင်ညာပဲနဲ့သူကသူအနေစမမြဲတာရှင်နေမတိုင်းမတိုင်းပြုတ်ပြုတ်သွားတယ်။ဖြစ်ပြီးပြောက်သွားတော့ဒုက္ခနှိမ့်သက်တာပြပြီးတဲ့ဆင်းရဲပဲဆိုတာသိတယ်။သူသဘောတယ်သူဖြစ်ပြောက်သွားတယ်အနတ္တတရားပဲဆိုတာသိတယ်။အဲဒီလိုမြင်နိုင်ပါတယ်။အဲဒီလိုမြင်အောင်လို့ရှုဖို့မြတ်စွာဘုရားကမ္မထာပေး။အဲဒီပေးတဲ့ကမ္မထာတိုင်းပညာဟုလားတစ်နေ့လုံးရှုနေတာတဲ့အဲဒီအတွင်းမှာသုံးစားခြင်းနဲ့ဆိုစိတ်လည်းမပေါ်ဘူးတဲ့။ သူလာပြီးဆုံးကိုပါမယ်လည်းမမျှော်ဘူးတဲ့။ညဇောဗျာကဆုံးကိုလိမ့်မယ်လို့မမျှော်ဘူး။စင်သာရိပုတ္တရာပို့ခိုင်းနေမယ်မမျှော်ဘူး။အချင်းလွန်သွားလို့ဒါမှပို့တော့လည်းပဲအဲ့ဒါသို့သောကမှမမျှော်ပဲဟာကိုအဲမပို့ရမလားလို့လည်းဘာမှလည်းစဉ်းစားမှုမရှိဘူး။အဲ့ဒီဘက်ကိုစားဖို့ရဘက်ကိုသူစိတ်ကိုမရောက်ဘူးသူက။ဟုတ်သာပါရမီရှင်ဆိုတော့သောဟန်ကြတယ်။သူတရားနဲ့သူတရားထဲမှာစိတ်ဝင်စားတယ်တနေ့လို့ ဆာလောင်မှမိုးသိမ်မှမသိရဘူးတရားနဲ့တခါလဲပိဋိပါမုဇ္ဇကြီးဖြစ်တယ်သူတရားနဲ့သူစဉ်းစားလိုက်ဆင်ញင်လိုက်ဒီဘောတရားတွေဒီလိုဖြစ်ပြတဲ့အိဋ္ဌမမြဲဘူးဒီလိုဖြစ်ပြသွားလို့ဒုက္ခဆင်းရဲပဲအဲဒီလိုဖြစ်ပြနေလို့အဆုံးမရတဲ့အနတ္တသဘောတရားများပဲအသက်ရှင်နေတဲ့အကောင်မဟုတ်ဘူးဆင်ញင်ပြီးတော့သဘောကျနေသူတရားနဲ့သူစားတယ်သမဏဟန်ကြတယ်အဲဒီလိုတနေ့လုံးနှလုံးသွင်းအားထုတ်ပြီးတော့ညနေပိုင်းကျသူကစဉ်းစားတယ်ငါ ဥပိ္ပေဆရာသေးတဲ့ရှင်သာရိပုတ္တရာအာနာပါနသတိပွားရမယ်လို့ပြောတယ်ဘယ်လိုလုပ်ပွားရမလဲအာနာပါနသတိပွားပုံအကျယ်လည်းငါမသိဘူးမြတ်စွာဘုရားသွားပြီးတော့မေးဥမှာပဲဆိုပြီးတော့အဲရှင်သာရိပုတ္တရာဆရာခိုင်းတဲ့အလုပ်တော့မလုပ်ဖဲနေလို့လည်းမတော်ပဲဆိုတာမှသူကမြတ်စွာဘုရားခိုင်းတဲ့ရုပ်ကမ္မထာတော့ကျุပြီးပြီရှင်သာရိပုတ္တရာခိုင်းတဲ့အာနာပါနကသူကမကျุရသေးဘူးဘယ်လိုကျุရမှလဲအတိအကျမသိသေးဘူးဒါကြောင့် ဆရာခိုင်းတဲ့အလုပ်လည်းလုပ်ဦးမှာပဲဆိုပြီးတော့မြတ်စွာဘုရားကြီးညနေခင်းကြတော့သွားပြီးတော့အဲဒီကိုရင်လေးကမြတ်စွာဘုရားကြီးကြောက်တာရဟုတ်လားသထာဘာဝိတာပါဏဗန္တိအာနာပါနာတတိဘဟုလိကကထာဘာဝိတာပါဏဗန္တိအာနာပါနာတတိမဟာဖလာမဟာနိတန္တာဗန္တိမြတ်စွာဘုရား ကထာဘာဝိတာပဲကသောပွားများသည်ရှိသောအာနာပါနာတတိအာနာပါနာတတိဘာဝနာသည်မဗလာများသောအကျိုးရှိသည်မာနိတန်သာများသောအာနိသင်ရှိသည်ဟောတိဖြစ်ပါသည်မြတ်စွာဘုရားအာနာပါနာတတိအကျိုးများဘယ်လိုပွားရပါသလဲဘယ်လိုပွားလို့ရှိရင်အာနာပါနာတတိဟာအကျိုးများပါသလဲလို့မြတ်စွာဘုရားပြောတာ မြတ်စွာဘုရားအာနာပါနကိုမဖြေသေးဘူးနောက်ဆုံးမှဖြေမယ်လို့သူကယုတ်ကမထမ်းပြေးတာမူလကပြေးထားတဲ့ယုတ်ကမနာပြေပြွန်အောင်အဲယုတ်ကမနာဆက်ပြီးနှလုံးသွင်းနိုင်အောင်အဲဒီလိုဆက်နှလုံးသွင်းတော့အားဖြင့်ယုတ်နဲ့တတ်မဲ့တဲ့သာယာတွေကအာနေတဲ့အာနေသွားအောင်မြတ်စွာဘုရားယုတ်ကမထမ်းကိုဟောတယ်မိတာကအာနာပါနသတိလေးမြတ်စွာဘုရားယုတ်ကမထမ်းဟောဘယ်ကစဟောတယ်ဆိုတော့ဒါလေးအဲဒါ၅ပါးစဟော ယံကိသိယံကိသိဣဇဒံပစ္စဒံကခလံခရိကတံဥပါရိဏံဗေယတိတံကေသာလောမနခရဏတသော မာတာနာရုအဋ္ဌိအဋ္ဌိမေသံဝကံရယံယကနံကိလောမကံပိကံပပသံအန္တံအန္တကုဏဥဒရိယံကရိသံယံဝပနိညာပိကိဉ္စီသစ္ဆတံပစ္စတံကခလံခရိကတံဥပါရိဏံအယံဟောသတိရာဟုလပထဝီဓာတုရာဟုလစိတ္တရာဟုလ ဣဇဒံကိုဣဇဒံကိုရင်းသာနာ၌ဖြစ်သောပစ္စဒံအတိတိသောမိမိသာနာ၌ဖြစ်သောဥပါရိဏံငါငါဥစ္စာဟုသင်မဆွဲလန်းအပ်သောဉာဏ်ကိစီအလုံးစုံသောကခလံခက်မာသောသဘောသည်ခရိကတံကျမ်းတမ်းသောသဘောတရားပေါင်း၏အတ္တိရှိ၏ရောက်လာတဲ့ကိုယ်ထဲမှာပြီးပြီကိုယ်တိုင်းကိုယ်တိုင်း လူကိုယ်တိုင်းကိုယ်တိုင်းသတ္တဝါကြီးကိုယ်တိုင်းကိုယ်တိုင်းမှာရှိတယ်တဲ့ဘယ်လိုဟာတွေတော့ဆိုတော့ထက်မှာတဲ့သဘောတွေရှိတယ်ထက်မှာကျမ်းနာတဲ့သဘောတွေသံသာကြည့်လို့ရှိရင်ထက်မှာကျမ်းနာတဲ့သဘောတွေရှိတယ်နူးညံ့တယ်ဆိုတာလည်းထက်မှာကျမ်းနာတဲ့အစိတ်ပိုင်းတွေကပဲထက်မှာကျမ်းနာနူးညံ့တဲ့သဘောတွေရှိခက်ကလာထက်မှာတဲ့သဘောခရိကတံကျမ်းနာတဲ့သဘော ကျမ်းသာခြင်းတို့ရောက်တယ်ကျမ်းသာကျမ်းသာသောသဘောပါပဲကတာကနဲ့သိသူမရှိပါဘူးအဲကျမ်းသာသောသဘောတွေရှိတယ်အဲ့ဒါတွေကိုဥပါရိဏသွဲလန်းနေတယ်တတ္တဝါတွေကငါပဲငါဤဥစ္စာပဲလို့သွဲလန်းနေတယ်အဲငါအနေနဲ့အသက်ရှင်နေတဲ့ငါကောင်အနေနဲ့လည်းထင်နေတယ်အဲ့ဒီငါကောင်အစိတ်ပိုင်းနေတယ်လည်းပဲသွဲလန်းနေတယ်ပါရနေကြတယ်ဘာတွေတော့ဆိုလို့ရှိရင်သေရသီတာပဲနိမမိုးက ကေသာသမင်တို့၎င်းနဲ့သဘင်လေးဒါထက်မာတဲ့သဘောတွေပဲအထူဣဒပဲသဘင်ဆိုတာဟုတ်လားသဘင်ဒီသဘင်ကသဘင်ထိကြည့်လို့ရှိရင်အမားအမားကအနေနဲ့ထင်ရတယ်အရေအနေနဲ့မထင်ကြဘူးအပူအနှွေးအနေနဲ့မထင်ကြဘူးတောင်းတင်းတွန်းကန်တဲ့သဘောအနေနဲ့မထင်ကြဘူး အမာကန္တအနေနဲ့ပဲသင်ကြားတယ်အမာကန္တဆက်မှာတဲ့သဘောအဲနူးညံ့တဲ့စိတ်ပိုင်းနဲ့သွားကြည့်ရင်လို့ချင်းကြားနာတဲ့သဘောအနေနဲ့သင်ကြားတယ်အဲသမင်းဆိုတာဒီတိုင်းဆိုတော့ကြည့်လို့ချင်းနူးညံ့တယ်လို့ထင်ရမှာပေါ့ဒါပေမဲ့လို့အတဏူလေးသွားပြီးသမင်းနဲ့တွေ့လို့ချင်းနာတယ်မျိုးလုံးနဲ့ကသုံးပြီးရင်ဒုက္ခပဲဆိုတာမခံနိုင်ဘူးဟုတ်လားသူနူးညံ့တဲ့နေရာသွားတိုက်လို့ချင်းသမင်းအကျဉ်းကြီးအမှန်တရားနဲ့ဥစ္စာကြီးအဲဒါကြားနာတဲ့သဘောပါပဲတဲ့ ထဲမှာတဲ့သဘောကျမ်းသာတဲ့သဘောအမားအမာကန္တအဖတ်တဆိုတဲ့သဘောမျိုးလည်းရှိပါတယ်ဒီအဖတ်နဲ့ဆိုရင်အဖတ်တသဘောရှိတယ်ဆိုအဲမာကန္တအကျမ်းသာသဘောပဲတဲ့အဲ့ဒါကိုဘယ်နဲ့ထင်နေကြတော့ဆိုဥပါဒေနာဥပါဒေနာဥပအာရေနာဆွဲလန်းအပ်တယ်ငါအနေနဲ့လည်းဆွဲလန်းနေကြတယ်ငါဤဥစ္စာအနေနဲ့လည်းဆွဲလန်းနေကြတယ်ဒီသဘင်ကိုသဘင်ဟာငါပဲဘုသူဝင်တဲ့ကိုယ်ပေါ့ ငါဆရင်ပဲဒီလိုဆွဲလာနေကြတယ်ဒါဟုတ်တာပဲအကုန်လုံးဒီလိုဆွဲလာနေတာပဲကိုယ်ဆရင်ဆိုရင်ဆွဲလာနေတာပဲအဲမျိုးသားတွေကလည်းမျိုးသားတွေလည်းမျိုးသမီးတွေကမျိုးသမီးတွေငငယ်ရွယ်ရွယ်ပုဂ္ဂိုလ်ဆိုရင်သဘင်ကသိရည်ကြည့်တယ်ဒီဥစ္စာသိရည်ကြည့်တယ်မျိုးသမီးတွေဆိုရင်ပြင်သာပြီးရည်ကြည့်တာပေါ့လေဆိုရင်အဲသူ့ရှိတိုင်းကရှိတိုင်းလည်းနောက်တိုင်းကလည်းနောက်တိုင်းလည်းနောက်တိုင်းကသူ့ဟာသူ့ သမင်းတွေဘုလိုခါတာသူကလောက်တာသူတို့ဟာလည်းပဲသူတို့ကြည့်ကောင်းတယ်လို့ထင်တာပဲခြေတိုင်းကလည်းခြေတိုင်းနဲ့သမင်းတွေခြေထားပြီးတော့လည်းလောက်ရတာဒါလည်းပဲဟိုကအတူဒီကအတူတွေခိုးပြီးတော့သမင်းတွေဟိုလိုထုံးပြီးလိုထုံးတာတွေပြုနေရတယ်ဒါတွေပါရပြီးတော့လုပ်နေကြတယ်နတ်လောကတွေကြတော့လည်းပဲသမင်းတွေကသိရေးကြည့်တယ်ဆိုတာကိုသမင်းခြေတို့တွေရေးကြည့်တာလည်းသူကသမင်းကောင်းလို့ရှိရင်သမင်းကောင်းတဲ့ပုဂ္ဂိုလ်ကပို့ပြီးတော့လှတယ်ဆိုတာကိုသူကနတ်လောကက သဘင်ကအရေးကြီးတယ်အဲ့ဒါငါအနေနဲ့ဆွဲလာဥပါဒိနာပဲဥပအာရိနာငါပဲလို့လည်းသဘင်ကိုဆွဲလာတယ်ငါယုစာပဲလို့ဆွဲလာတယ်အမှန်စင်စစ်ကတော့ပထဝီဓာတ်ပါပဲခက်မာတဲ့သဘောကျမ်းသာတဲ့သဘောပါပဲလက်နဲ့ထိပြီးလို့ချင်းသဘင်ထိတဲ့အခါအဲမာတဲ့နေရာချင်းသင်ကြားပါတယ်။နူးညံ့တဲ့အသားနဲ့ထိတဲ့အခါကြားတဲ့နေရာချင်းသင်ကြားပါတယ် အဲခဲမာတဲ့သဘောကျမ်းမ်းတဲ့သဘောခဲမာကျမ်းမ်းတဲ့သဘောမျှပါပဲတဲ့အကယ်၍မှောင်ထဲမှာဒီသဘင်နဲ့တဏှာသွားတိုက်လိုက်မယ်ဆိုလို့ရှိရင်လေဟုတ်လားလူများသဘင်နဲ့ဟိုပါတော့ကိုယ်သဘင်နဲ့ဆိုတော့ကိုယ့်အကိုသိကျင်ပြီးလူများသဘင်နဲ့ကိုယ်အသားနုနုနေရာလေးတစ်ခုကိုမှောင်ထဲမှာလာပြီးတိုက်သွားလို့ရှိရင်ဘယ်နဲ့ပြီးမလဲမာတယ်လို့ပြီးမှာပဲကြားတယ်လို့ပြီးမှာပဲ ဒါပဲသိတယ်သဘင်ရလို့မသိပါဘူးယောက်ျားသဘင်နဲ့တိုက်သွားတယ်ယောက်ျားရလို့လည်းမသိဘူးမိန်းမသဘင်နဲ့တိုက်သွားတယ်မိန်းမရလို့မသိဘူးသူစားအဲမှောင်ထဲမှာဒီနူးညံ့တဲ့အသားလေးဝင်တိုက်တယ်ဥပမာမျက်လုံးစီပဲဒီသားတိုက်လို့ရှိရင်သားဖြစ်ချမ်းမှာပေါ့ရင်ကျမ်းမ်းတယ်ကျမ်းသာတစ်ခုနဲ့တိုက်သွားတယ်မာတာတစ်ခုနဲ့တိုက်သွားတယ်ဒီလိုသိမှာပဲအခုတော့ပဂရိမျက်စိနဲ့မြင်ပြီးအမှားသားပြုနေတော့အားသဖြင့်မဲ့ဒါယောက်ျားပဲမိန်းမပဲယောက်ျားဆိုရင်မိန်းမဆိုရင်ပဲဒီလို သိနေကြတာမောင်ထဲမှာလာပြီးတော့တွေ့ထိုံနဲ့သာတွေ့ထိလိုက်မယ်ဆိုလို့ရှိရင်ထဲမှာတဲ့သဘောကျမ်းသာတဲ့သဘောသာသိပါတယ်ဒါထဲမှာကျမ်းသာတဲ့သဘောပဲတဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်မဟုတ်ဘူးအဲ့ဒါသဘောပေါက်အောင်လို့မြတ်စွာဘုရားဟောပါတယ်ကေသာသမင်တို့ဒီ၎င်းတော့မှမွေးတို့ဒီတော့ဒီလိုလုံးပေါက်ရောက်နေတယ်မြေကုံမွေးစသည်တွေမွေးတွေရှိတယ်ယောက်ျားများဆိုရင်ဖြင့်ဒုက္ခမွေးတွေမုသိမွေးတွေရှိတာပေါ့လေဥစ္စာတရားကြရတယ်ဒါကြရတယ်လောက်ထားကြရတယ် နှခါခြေတဲ့လက်သေးတို့ဒီလိုကောင်းမာတဲ့ဥစ္စာကြီးဒီသာလုံးမှာနှခါတန်တာသွားတို့လည်းကောင်းတသောအရေးလည်းကောင်းတာအပြင်ကမြင်နိုင်တဲ့ဥစ္စာတွေ၅ခုရှိတယ်အဲခြေသာလုံးမှာနှခါတန်တာတသောသမင်းမွေးခြင်းခြေတဲ့လက်သေးသွားအရေးကအများမြင်နိုင်ပြီးနိုင်လို့ဒီဥစ္စာကတော့ပထမဆုံးမြတ်စွာဘုရားဟောတယ်ခြေတုံးက သာသနာတော်မှာဝင်ပြီးရှင်ဟန်ပြုတယ်ဆိုလို့ရှိရင်သာမဏေလေးသင်္ကန်းဝတ်မယ်ဆိုလို့ရှိရင်သစ္စာပစ္စကကမ္မထံပေးပြီးတော့သင်္ကန်းဝတ်ရတယ်။အခုလည်းပဲတချို့ဒီအဲ့ဒီနည်းတိုင်းသင်္ကန်းဝတ်တဲ့အခါသင်္ကန်းဝတ်ခဏနေတယ်သစ္စာပစ္စကကမ္မထံပေးပြီးတော့ဒီလိုလုပ်ကြပါတယ်ဒီမှာတော့အဲ့ဒါတွေမလုပ်ပါဘူးဥစ္စာတွေလုပ်ရမယ်ဆိုရင်လည်းကုသိုလ်တော့ရမှာပါတောင်းလေးနေတယ်ကောင်းတော့ကောင်းတဲ့ဥစ္စာပါပဲအဲ့ဒီမှာ ကောင်းကြီးခင်ကားတွေကသဘင်ဝိညာဉ်ခြေသက်လက်သက်သွားအေးသာပင်ကြတာသဘင်ဆိုရင်သဘင်လေးစဉ်းစားအဲဒီသဘင်ဟာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးသဘောတရားပဲခင်မာတဲ့သဘောတရားဝိညာဉ်ဝိမင်းခြေသက်လက်သက်သွားအေးကောင်းကြီးလေးတဲ့ခါကျသဘင်လေးဟိုမှာကြတယ်တချို့ဘုရားလက်ထက်စီက ပါရမီရှိတဲ့ပုဂ္ဂိုလ်တွေအဲဒီခေါင်းရည်နေရင်သဘင်ကြလာတာမြင်တာနဲ့ဒီဥစ္စာသဘောတရားပဲထဲမှာလည်းပထဝီဓာတ်သဘောတရားပဲတက်ကျင်နေတဲ့အတ္တကောင်မဟုတ်ဘူးအနတ္တတရားပဲဆိုတာသဘောပေါက်ပြီးတော့ပါရမီထူးတဲ့ပုဂ္ဂိုလ်တွေတခဏချင်းညာနာဖြစ်သွားတာတွေရှိပါတယ်အဲလည်းတက်ကဒါကြောင့်အဲဒီနည်းယူပြီးတော့ခုလည်းပဲသူတို့အဲရှင်လောင်းနေ ဒီလိုပဲကိတာလုံးမှနဲ့ခါရဏတဲ့သောသပင်မွေးခြင်းခြေသေးလေးလေးသွားရည်လာသင်ပေးပြီးတော့ကောင်းရင်ကောင်းတော့ကောင်းတဲ့ဥစ္စာပါပဲလုံနိုင်ရင်ကောင်းပါရဲ့ဒီမှာများတော့မတတ်နိုင်ဘူးလို့လားဒီမှာလိုလည်းကူလို့သာတော့တော်တော်နဲ့မပြီးနိုင်လို့လည်းအဲဒီလိုကမ္မထာပေးရင်ကောင်းပါလေလို့လားအဲဒါပထဝီဓာတ်တွေကြီးတယ်ပဲအမာဓာတ်တွေပဲပြီးတော့ခြေသေးလေးသေးသွားအရေးဒီငါးခု ဒီသာလောမနထာရဏတစ္ဆမန္တာနာဟုအာတိအာတိမိဇံဝေကံသာအတွင်းရောက်သွားကြတယ်အသာအကျော်အယိုးရိုးရင်းခြင်းစီအညုတ်ပြငါးခုအသာတကူလုံးကအသာတွေတကူလုံးမှာသဘာသဘာကြီးညာသဘာကြီးတို့သဘာထဲတဲ့ပုတ်တို့အဲ့ဒီမှာအဲနောက်ကြီးတွေသရုပ်တင်နဲ့ပြန်လာတာရှိတယ် ကြားကြတယ်မှာနောက်ကြီးတွေပြောတယ်အပေါက်အပေါက်လိုက်ပြီးဖာသေးတာအဲလိုပဲရိုးတွေကြောတွေကြားတယ်မှာအသားလေးတွေကဟိုနာနဲ့နဲ့ဒီနာနဲ့နဲ့ဒီကိုယ်လုံးမှာသိနေအောင်လက်မောင်းဆိုရင်လည်းလက်မောင်းလုံးပြီးတော့နေအောင်ကိုယ်ဆိုရင်လည်းကိုယ်လုံးနေအောင်လုံးမပြီးသားတွေမရှိရင်အပေါက်ပေါက်တွေဖြစ်ကြိုက်နေဖြစ်နေမှသူကအဲဒီအသားတွေအကုန်လုံးလိုက်ထဲတာလိုက်ထဲထားတယ်လို့သူကမှပေါ့လေဒီသူကသူသူကသူဖြစ်နေတဲ့သဘောတွေပါပဲလိုက်ထဲထားတယ်လို့ဖြစ်နေတယ်အဲဒါဒီကိုယ်လုံးမှာအသားတွေအနှံ့ပြားကြည့် အကျော်တွေဒီကိုယ်လုံးအကျော်တွေဒါလည်းတစ်ခုနဲ့တစ်ခုနဲ့အယိုးတွေဆက်တာဒီကျော်တွေကလည်းတစ်ခုနဲ့တစ်ခုနဲ့ဆိုင်းတာလူမကြည့်ရင်လည်းမဖြစ်ဘူးအယိုးအယိုးတွေလည်းကောင်းကနေပြီးတော့ခြေတော့ရအောင်အယိုးတွေကလည်းမကြည့်ရင်ပြုတ်သူတို့ဒီအယိုးမကြည့်လို့ရှိရင်အကုန်လုံးပြကြသွားမှာအယိုးကသူအမာခံမဲ့သူအမာခံပေါင်ပေါင်မဲ့သူခန္ဓာကိုယ်ကြီးပေါင်လောက်တာတော့သူအမာခံခံရတာအယိုး အသာအကျော်အယိုးအယိုးတွေကချင်းစီရှိတယ်အစီတွေရှိတယ်ချင်းစီအညို့အညို့ဆိုတာကတော့အင်းဒါအသိမတင်ကြဘူးလို့ဒါကဒါဒါကဒါတွေဒီကတွေပြောတဲ့ပုံကလည်းကြောက်ကလို့ဆိုပြီးတော့နောက်နိုင်ငံလူတွေလည်းကြောက်ကအကုန်လုံးကြောက်ကလို့ယူတာအဲဒီရောရောတွင်းဝင်ကြီးကတော့လေကြောင်းကနေပြီးအစာမျိုးတဲ့အစာကိုဆွဲယူတဲ့တွင်းယူတဲ့လေကြောင်းစဉ်တစ်ခုဆိုပြီးတော့သူ့သာဟုတ်မလို့လို့ရှိတယ်လို့ အထက်ပိုင်းကြီးအောက်ပိုင်းမရောက်သေးဘူးကြောက်ကကတော့အောက်ကျတယ်အဲဒီမှာအပါအကျော်အယိုးရိုးရင်းချင်းစီအညွတ်နှလုံးအသက်အမေ့အပြင်အဆုံးနှလုံးအဲကျွန်းပိုင်းကဒါကတော့ပုံစံနဲ့ကြည့်မှသင်ကြမယ်ဒီမှာဒီမှာရုပ်ပုံတွေကြည့်ပါတယ်အဲဒါကြည့်လို့ရှိရင်တော်တော်သင်ကြတယ်နှလုံးနှလုံးပြီးတော့အသက်ဟိုပြည့်တို့ဘဲတို့ ခွဲသိပ်ပြီးတော့နေတဲ့အဲချက်ပြုတ်နေတဲ့ပုံကိုယ်တွေတော့တော်တော်တော့သူကသဘောပေါက်မယ်အဲဒီမှာတော်တော်ရှိပါတယ်သူကဒီမှာအဲဒီမှာလည်းနှလုံးတွေပဲတွေလူပါတာပဲလူလည်းပဲဒီလိုလိုပါပဲသိမကွာတာပါဘူးနှလုံးအသက်အမေ့အပြင်းအထုပ်အထုပ်ဆိုတာလည်းရှိတယ်အဲဒါဟိုမှာရုပ်ပုံနဲ့ကြီးမှပြင်မယ်ဒီပြောလို့တော့နားတယ်ကိုသိမလွယ်ဘူးနှလုံးအသက်အမေ့အပြင်းအထုပ် ဥမဥရိသာတိသာဟောဥမဆိုတာကဥမဆိုတာဥကြီးတွေပေါ့ဥရိဆိုတာကဥရိတွေခုနဲ့ခုနဲ့တွဲတာဥမဥရိသာတိသာတိဆိုတာကတော့ဒီသာရင်ထဲမှာသာတိရင်ဆိုတာဉာဏ်ဉာဏ်မှာရှိရလို့သူကအထုပ်လေးလိုပဲစားလိုက်တဲ့စားတွေအဲ့ဒီမှာယဉ်ကြအဲ့ဒီကနေပြီးတော့တော့တော်တော်ကြည်တော်တော်ကြည်ကျက်သွားတဲ့အခါကျတော့မှ ဦးရဲရောက်သွားတာဟိုမှာဦးရဲအစာအောင်ဝင်နဲ့ရောက်သွားတာအဲစာသေးအစာအောင်စာသေးအစာအောင်အုံနောက်တဲ့အုံနောက်ကတော့မြတ်စွာဘုရားဟောတဲ့တရားတွေမှာပေါ့ဒီတုတ်ထဲမှာဒီနာမှာပေါ့ဘုရားဟောတဲ့တရားတွေမှာအုံနောက်ထည့်မတော့အဲဒီအုံနောက်ကိုရိုးရိုးချင်းစီနဲ့သဘောတူလို့ပေါင်းပြီးတော့ဟောထားတယ်လို့သက္ကရာကပြည့်စင်ထားပါတယ်။ ရိုးတွင်းရှင်စီအုံနောက်ကရိုးတွင်းရှင်စီရိုးတဲ့ကရှိတာပေါ့။ဒါရိုးတွင်းရှင်စီနဲ့သဘောတူလို့အဲ့ဒါနဲ့ပေါင်းပြီးတော့ဟောထားတယ်တဲ့လား။ဒါပေမဲ့အခုတော့နောက်တော့ထည့်ထားကြတယ်။32ပါးသိအောင်လို့ပထဝီဓာတ်အလုံး20ရှိတယ်။သာမင်ကနေပြီးတော့အဲ့ဒီမတ်လုံကအုံနောက်တိုင်အောင်အလုံး20ရှိတယ်အဲ့ဒီ20ကအမာကန်သဘောရှိတယ်တဲ့။မာတဲ့သဘောအဆိုင်ခဲသဘောအဖတ်သဘောရှိတယ်အရေးသဘောမဟုတ်ဘူး။ တော့ဇာမသာရီဆူရအောင်ဒါပဲလားဆိုတော့ဇာမပဏိညာပိဂိဉ္စိဣဇဒံပိသဒံကကလံပြိကတံဥပါရိဏံဉာဏ်ပိသို့ကဲ့ဒီမှာတပါးလည်းဖြစ်သောဥပါရိဏငါငါယုဆောက်ဆွလန်းအားသောဣဇဒံပိသဒံမိမိကိုယ်ရင်ခန္ဓာအသီးသီး၌ဖြစ်သောဇံဇံကိစ္စအလုံးစုံသော ကထလံခရိကတံခမကျန်သောသဘောသည်အတ္တိရှိပေ၏ခုပြောခဲ့တဲ့20မှတပါးဘုရားဟောတဲ့တိုင်းဆို19ပေါ်19 20မှတပါးဒီပြင်နဲ့မာဂန္ဓတိရှိပါသေးတယ်တဲ့ဒါဒီလည်းငါငါဥစ္စာလို့ဆွဲလန့်နေတာပါပဲတဲ့အဲ့ဒါကနမနာသိမ်မွေးတဲ့ပထဝီဓာတ်တွေပေါ့လေသိမ်မွေးတဲ့သိမ်မွေးတဲ့ဆက်မှာတော့ပထဝီဓာတ်တွေရှိပါသေးတယ်တဲ့တပါးတော့ အာဘောဓဒီထဲမှာလည်းအမာရကပါနေတာကိုတပါးသောစိတ်ပိုင်းတွေမှာပါနေရှိပါတယ်အဲဒီတခြားတစ်ပါးသောအမာကန္တသဘောတွေလည်းရှိသေးတယ်။ယံဟုစတိရာဟုလပတူရာဒုရာဟုလစိသားရာဟုလအယံဤဆိုခဲ့ရှိသောခမသောသဘောတရားအပေါင်းကိုပတူရာဒုပတူရာဟုယုတ်စတိဆိုအီလာပတူရာတဲ့ဒါပုဂ္ဂိုလ်သတ္တမဟုတ်ဘူးတဲ့ဓာတ်ဆိုတာအခုဓာတ်တတုခေါ်တဲ့အရာမျိုးလိုပဲအသက်ရှင်နေတယ်ကောင်းမဟုတ်ဘူး။ ငါမဟုတ်ဘူးယောက်ျားမဟုတ်ဘူးမိန်းမမဟုတ်ဘူးသဘောတရားပဲဓာတုသဘောဓာတုဓာတ်နဲ့သဘာဝသဘောတရားနဲ့အတူတူပဲသဘောတရားပဲဓာတ်ပဲပဲကျင်နေတဲ့ကောင်းနေမဟုတ်ဘူးကြောက်ဓာတ်ညည်ကြီးဓာတ်ခဲဓာတ်ပန်ဓာတ်ဒီသဘောလိုပါပဲတဲ့အမာကန္ဓာတူတယ်အမာကန္ဓာအကျမ်းဓာတ်တူအလုံး16ခုတရားတရားဟောတာဒါကဓာတ်တွေကထဲတာလို့အုံတော့ပါဆိုရင်20ရှိတယ်ပထဝီဓာတ်20 အဲဒါထက်မှာသောသဘောမျှတာဖြစ်ပြီရာဇေဝခောပန္နဣဇတိကာဘာဣဇတိကာပထဝီဓာတုရာသဘာယရာပထဝီဓာတုပထဝီဓာတုဝေဝေသာဣဇတိကာကိုရင်းသာနာနဲ့ဖြစ်သော ရာဇေဝပထဝီဓာတုအကျဉ်ထက်မှာသောသဘောသည်၎င်းရာသဘာယရာပထဝီဓာတုအကျဉ်အပြင်ဘ၌ဖြစ်သောထက်မှာသောသဘောသည်၎င်းအတ္တိရှိ၏ ဧသာဤအတွင်းပြင်း၌ရှိသောခက်မှာသောသဘောဟုသမျှသည်ပထဝီဓာတုယေဝပထဝီဓာကြီးသာလည်းသည်ကိုယ်တည်းကအခုပြောခဲ့တဲ့သဘေမွင်းချင်းအစာရှိသည်ဒီအမာရတွေဟာလည်းဒီလိုလုံးမှထုတ်ခဲ့ခက်မှာလည်းဓာတ်တွေပဲပထဝီဓာတ်တွေပဲကိုယ်ပြင်းကရှိပါသေးတယ်ခက်မှာလည်းဓာတ်တွေကိုယ်ပြင်းကတော့အခုတုံးတိုင်းသေသားတို့ကြောက်ခဲမြေကြီးခဲပန်တို့ဒီလိုဥစ္စာတွေပေါ့အကုန်လုံးဒီ အဝတ်အစားတွေမှာလည်းရှိတာပေါ့အမာရတွေအခင်းတွေအကုန်လုံးပါဒီထေဝုဒ္ဓတွေဟူသမျှတွေပုဂ္ဂိုလ်သတ္တမဟုတ်ဘဲနဲ့ရှိနေတာတွေထေဝုဒ္ဓဟူသမျှတွေအကုန်လုံးကဗဟိရပထဝီဓာတ်တွေခေါ်တယ်အဲ့ဒါပထဝီဓာတ်ကြီးတဲ့ပဲအပြင်ဘက်ကပထဝီဓာတ်တော့ရှင်းသားပဲကြောက်ခဲပထဝီဓာတ် အသက်မရှိဘူးအသက်ကောင်မဟုတ်ဘူးယောက်ျားမင်းမဟုတ်ဘူးရှင်းသားပဲရေကြီးခဲပထဝီဓာတ်ဆက်မှတဲ့သဘောရှင်းသားဒုတ်ပထဝီဓာတ်တုံးတိုင်ပထဝီဓာတ် ဆက်မှာတဲ့သဘောပဲအဝတ်အထည်ပထဝီဓာအခင်းနေရှားတယ်ပထဝီဓာဒီအထည်ဝတ္ထုတွေဟူသမျှမျက်စိနဲ့မြင်ရတာအသက်ကောင်တရားကောင်လို့မယူဆအပ်တဲ့ဟာတွေဟူသမျှအကုန်လုံးပထဝီဓာတွေပဲဆက်မှာတဲ့သဘောတွေဒါတော့အများကလက်ခံတယ်ဒါသိနေတယ်အတူတူပဲအဲပထဝီဓာဆိုတာအလုံးကလက်ခံနေသင်ကြားနေအဲဒီအပြင်ဘက်ကရှိတဲ့ပထဝီဓာနဲ့တဲ့သင်ကိုယ်ထဲကရှိတဲ့ သမင်မွေးညက်စာယူတော့ပထဝီဓာအတူတူပါပဲတဲ့ပထဝီဓာချင်းအတူတူပဲအပြင်ကကြောက်ခဲမြေကြီးကစားဒီမှာရှိတဲ့ပထဝီဓာအသက်ကောင်မဟုတ်သလိုပဲကိုယ်တည်းကရှိတဲ့သမင်မွေးညက်စာရှိတော့ရုပ်ဓာတ်တွေဟာလည်းပထဝီဓာအသက်ကောင်မဟုတ်ဘူးတဲ့ဒါတွေအကုန်လုံးပထဝီဓာပဲလို့ဆိုတာသိရမယ်ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားပဲသိရမယ် ဇာနေဓမ္မမနေသောအမသူနမေသောအာတတိဟိဝမေတံယထာဘူတံသမပညာတတဗံတံထိုပရိဝိဒဟုသမြကိုနေဓမ္မမဤတရားသည်ငါယုဇာမဟုတ်နေသောအမသမိဤတရားသည်ငါမဟုတ်နမေသောအာတာဤတရားသည်ငါယုဇာမဟုတ်ဤတိတို့တံထိုဘဘောတရားကိုယထာဘူတံဟုတ်တိုင်းမှသောသမပညာယာမှန်စွာသီသောပညာဖြင့်တတဗံရှုရမည် အဲ့ဒီပထဝီရဟုသမျှတွေကိုယ်ရဲကပဲဖြစ်ဖြစ်ကိုမြင်ကပဲဖြစ်ဖြစ်ထဲမှာတဲ့သဘောတရားထဲမှာတဲ့သဘောဓာတ်တဘာဝကြီးတယ်ပဲဒီထဲမှာအဲမြဲနေတဲ့ပုဂ္ဂိုလ်သားတဘာကောင်ရဲ့ဒီထဲဘာမှမရှိဘူးချမ်းသာနေတဲ့ကောင်းနေတဲ့သဘောတရားမရှိဘူးအနေဆမမြဲတဲ့တရားတွေကြီးတယ်ပဲအဲပြည့်ပြည့်နေတဲ့ဆင်းရဲတရားကြီးတယ်ပဲနှိမ့်သက်တာဘာအကုဝယ်မရှိဘူး သူသဘောတိုင်းသူဖြစ်ပြနေတဲ့အနတ္တသဘောတရားကြီးရဲ့ပဲလို့အမှန်တိုင်းမြင်အောင်ရှုပါတဲ့ဒါလေးအမှန်နေတယ်ကိုကလှုပ်ရှုရတာမဟုတ်ဘူးရဲနေတာကိုမမြင်အောင်လို့ပြည့်ရှုရတာမဟုတ်ဘူးချမ်းသာနေတာကောင်းနေတာတွေကိုအဲဆင်းရဲတယ်မကောင်းဘူးလို့ပြည့်ရှုရတာမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါဟုတ်နေတဲ့ဥစ္စာတွေပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလို့သူတို့ညင်းညက်ထုတ်ပြီးရှုရတာမဟုတ်ဘူးအမှန်စင်စစ်ကတော့အနိစ္စမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတွေပဲအနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားတွေပဲအဲဒီသဘောတရားအမှန်တွေကို အမှန်တိုင်းသိနေတဲ့ဉာဏ်ပညာနဲ့ရှုပါတယ်ဝိပဿနာဉာဏ်ပဲဖြစ်ခဲ့ဖြစ်ခဲ့ကလေးရှုနေလို့ရှိရင်ဒီတိုင်းမှန်နဲ့ကိုယ်တိုင်တွေးနေပြီးလာတယ်ဉာဏ်ရင်းလာတဲ့ကပြီးတယ်အဲဒီလိုရှုပါဧဝမေတံယထာဘူတံသမပညာယဒိဋ္ဌဝါပထဝီဓာတုယနိဗ္ဗိနတိပထဝီဓာတုယစိတ်တံဝိရာဇေတိဧဝံဤသို့ဧတံဤသောဘောကိုယထာဘူတဟူတိုင်းမှန်စွာ ဗမပညာယမင်္ဂလာသေသောဝိပဿနာပညာဖြင့်ဒိဋ္ဌောအရှုမြင်ပြီး၍ပထဝီဓာတုယာပထဝီဓာပထဝီဓာတုယာပထဝီဓာ၌နေပင်တိမြင်ွေ၏အဲဒီလေအမှန်တိုင်းရှုလို့ခြင်းသာမင်မူရင်စိတ်သက်လက်သက်သွားအရေးသားအကျော်ရုပ်သားတွေသဘောတရားမျှပဲယုတ်တရားမျှပဲအနေဆမမြဲတဲ့တရားဒုက္ခိတာတစ်ခုဖြစ်ဖြစ်နေတဲ့သင်ရတရားပဲ အစိုးမရတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အသက်ကောင်းမဟုတ်တဲ့သဘောတရားများပဲကုသနာကလည်းဒီလိုပဲနေသဒုက္ခအနတ္တတရားပဲသူများသာနာကလည်းနေသဒုက္ခအနတ္တတရားပဲဗဟိတယုတ်တွေလည်းပဲဒီတိုင်းပဲဗဟိတယုတ်တွေနဲ့အစ္ဆဒယုတ်အတူတူပဲပထဝီဓာတ်ခက်မှာတဲ့သဘောတရားများတွေပဲဆိုတာညာနဲ့မြောင်ရှုပါတဲ့ပြိကဲပြိကဲရှုနေဒီတိုင်းမြင်ပါတဲ့သင်ញင်ရှုရင်လည်းပဲတော်တာနာဒီလိုမြင်တာပါပဲ အဲဒီလိုမြင်တဲ့အခါကကြပထဝီဓာတုယပထဝီဓာ၌နေပင်နဲ့တိညင်းငွေတွေတော့ဤပထဝီဓာညင်းငွေပါတယ်အစတုန်းကယောက်ျားမိန်းမငါအနေနဲ့ထင်နေတာတွေကမဟုတ်ပါဘူးသဘောတရားတွေဆိုတော့သဖြင့်လည်းပဲအစတုန်းကမြင်လိုက်ရင်ဒါငါပဲဟာယောက်ျားပဲဟာမိန်းမပဲဟာဆိုပြီးတော့ဒါနှစ်တဲ့တယ်ပြီးတော့ပထဝီဓာဖြစ်ပြင်းတဲ့ကတုံးတဲ့ကြောက်ခဲမြည်ကြီးခဲ့လို့ပဲဒီလိုအတူတူပဲဖြစ်ပြီးတော့နေတော့ဘယ်သူက ตายาကြရှိတော့မလဲပြောကြမရှိဘူးအဲဆိုပြီးမွေးညင်းခြေသက်လည်းသက်သွားကြီးအကုန်လုံးပေါ့သူကအသက်အသက်ကောင်တရားကောင်မဟုတ်တဲ့သဘောတရားများတွေပဲဆိုတာကိုကိုယ်ပိုင်ညာနဲ့သဘောကျပြီးသိလာတဲ့အခါမှာဘယ်ပြောကြကောင်းတော့မလဲဒါတွေကသဘောတရားတွေပဲလို့ပြီးတော့ညီးငွေတယ်တဲ့ညီးငွေအောင်တော့အထုရမယ်လို့ဆိုလို့တယ်ပထဝီဓာတုယပထဝီဓာမှာစိတ်ဓာစိတ်ကိုဝိရာစေတိတမေကင်းစေ၏ အဲဒီလိုရှုမြင်လာရင်ပထဝီဓာတ်မှာတမ်းမကင်းသွားပါလိမ့်မယ်တဲ့ပထဝီဓာတ်ဆိုတာချမ်းမဟုတ်ဘူးအခုသပင်မွေးခြင်းခြေသက်လက်သက်တွေအခုလူတွေမြင်ကြည့်ပြီးတော့လှနေတဲ့ဥစ္စာတွေအဲ့ဒါတွေကိုပြောနေတာပထမပိုင်းကသင်ရဟုလားညာစွာဘုရားကိုရောရဲ့ရုပ်တွေကြည့်သူ့ကိုကြည့်ပြီးတော့ညာစွာဘုရားကိုရောမှာရှိတဲ့သပင်သူ့ကိုမှာရှိတဲ့သပင်အဲညာစွာဘုရားကိုရောမှာရှိတဲ့ခုံမွေးတို့ဘာလို့ရှိမှာပေါ့ဒီဥစ္စာအဲဒီလိုမွေးမင်းတွေ အဲခြေသက်လက်သေးတွေသွားတွေအကြီးတွေအဲဒီသင်္ချာတွေ့ရတဲ့ဥစ္စာတွေအဲဒါတွေကိုငါဖာခင်ပဲငါသမဲတော်ပဲလှတဲ့ငါလည်းပဲဘိုက်ကွေမင်းသားပဲမြတ်စွာဘုရားဤသားတော်ပဲငါကိုယ်လည်းပဲဒီလိုပဲစေပင်မွေးခြင်းခြေသက်လက်ဥစ္စာတွေကငါငါကိုယ်ပဲငါပဲငါလည်းလှတဲ့ဒီလိုဖြစ်နေတာကိုအဲဒီလိုလှတဲ့ဆိုရင်သာယာတာတွေတခါလေကျင်းတော်မြတ်စွာဘုရားဒီကမ္မထပေးတာအနှံ့ကောင်းပါလေသူ စဉ်းစားကြည့်ရင်သိကောင်းတယ်။ဒါနည်းနည်းဆိုရအောင်လည်းဟုတ်လားဒီနေ့တရားသေးပုံမူရပါပဲ။မသိနိုင်တော့ဒီဒီတစ်ပိုက်တော့ဘုံတော်မှာနောက်ဘုံမဲ့ကြံသေးတယ်။ဒါဆိုရမယ်။သာမင်ခက်မာကျမ်းနံသောပထဝီဓာတာရီအနိစ္စ မမြဲသောတရားဒုက္ခဆင်းရဲတရားအနတ္တအတ္တကောင်မဟုတ်သောသဘောတရားမြတ်ပါသည်ဟောသဘင်လေးကိုယ်သဘင်သူသဘင်လေးကိုမှဒီတိုင်းမှာသဘောတရားပဲတဲ့ဘသူဝိရဆက်မှကျမ်းသာတဲ့ဘသူဝိရပဲအသက်ရှင်နေတယ်ကောင်းမှုဘူး မွေးညင်ထက်မှကြမ်းတမ်းသောပတဝီဒသာရီခြေသေးလက်သေးထက်မှကြမ်းတမ်းသောပတဝီဒသာရီသွားထက်မှကြမ်းတမ်းသောပတဝီဒသာရီ ထဲမှာကျမ်းမ်းသောပထဝီဓာတာရီအသာထဲမှာကျမ်းမ်းသောပထဝီဓာတာရီအကျော်ထဲမှာကျမ်းမ်းသောပထဝီဓာတာရီအယိုးထဲမှာကျမ်းမ်းသောပထဝီဓာတာရီ ဒီသွားကြသောသုံးကနေသွားကြသောဥမာဆက်မှာဉာဏ်တော်ပထဝီရသာရီဥမာမဝခက်ခက်ထားတဲ့ဟာလေးဥဒိန်လေးတွေခေါ်တယ်ဥဒိန်ဆက်မှာဉာဏ်တော်ပထဝီရသာရီသာသေးသာသေးဆိုစားလိုက်တဲ့သမင်းတွေရင်းနေလဲဒီမှာအစာရင်ထဲမှာ စာမကြည့်သေးဘူးဒီဥစ္စာအဲဒါစာမကြည့်တစ်ခါတစ်ခါအန်ထုတ်လို့ရှိရင်ခွေးအမလို့ထွက်လာတဲ့အဲဒီဥစ္စာတွေပြောတာအစာသည်ဓမ္မာကျမ်းနာသောပထဝီရသာရီအစာဟာသာအောင်ဆိုတာကိုဟိုသွန့်ပြရတဲ့ရှင်ကြီးတွေပဲသာအောင်ဆိုတော့နည်းနည်းရှင်ကြီးရှိတယ်ရှင်ကြီးတို့မစင်လို့ဆိုတော့ဒါတော်တော်လေးကိုမြင်ကြိုင်းကြိုင်းတော်တဲ့သဘောရှိကျမ်းနာပါ အစာဟောင်းသက်မှာကျမ်းမ်းတော်အတဝိဒတာရီအနေစာမမြဲသောတရားဒုက္ခသင်ရဲ့တရားအနတ္တအသက်ရှင်နေသောအတ္တကောင်မဟုတ်သဘောတရားမြတ်ပါသည် အဲ့တော့ကိုယ်တည်းကအဲ့ဒီခက်မှကျမ်းမ်းတဲ့ဒါရောအပြင်ဘက်ကဒီလိုခက်မှကြောက်ကြောက်ခဲတော့မြည်ကြီးခဲတော့စသည်ဖြင့်ခက်မှကျမ်းမ်းတဲ့အတူတူပဲတဲ့အဲ့မဲ့လက်ရှင်နေတဲ့ကောင်မဟုတ်တဲ့သဘောတရားများကြီးတယ်ပဲအတူတူပဲကျူရမယ်ဆွေးလို့ကျူလို့ချင်းမိမိသာနာမှာရှိတဲ့သပင်မွေးခြင်းအစရှိသောသာယာနေတဲ့ဖွယ်တွေကဘာမှသာယာဝယ်မဟုတ်ဘူးဆိုတာသဘောပေါက်ပြီးတော့သာယာဝယ်လုံးလုံးမကင်းတော့နည်းနည်းတော့သက်သာမှာပေါ့လေသက်သာတတ်ပါလေဒီလိုကျူရမယ် ပထဝီဓာတ်နဲ့စပ်ပြီးတော့တတ်မဲ့ပါရမှုတွေကျင်းသွားအောင်ရှုဖို့နောက်အာဝရနဲ့စပ်ပြီးတော့မြတ်စွာဘုရားဟောတယ်ဒီသောရနဲ့လည်းဟောတယ်ဝါယောရနဲ့လည်းဟောတယ်အာဂတရနဲ့လည်းဟောတယ်နောက်ပြီးတော့ဘာတွေဟောသွားကြလဲဆိုပထဝီဓာတ်နဲ့ပထဝီမြေကြီးနဲ့တူအောင်လို့မိမိကိုယ်ကိုအဲပွားများရမယ်တဲ့ဒါလည်းဟောတယ်နောက်နောက်နောက်နောက်လာွယ်ရွယ်ကြမှာဟောနိုင်တော့မှာမြေကြီးနဲ့တူအောင်မြေကြီးပေါ်မှာ လူတွေကမစင်နေစွန့်ပါတယ်စွန့်မြေကြီးကတော့စိတ်မဆိုးဘူးစိတ်မချမ်းသာဘာမှမရှိဘူးအဲ့ဒါလိုပဲအဲမိမိကိုယ်လည်းမြေကြီးလိုသဘောသဘောပေါက်တော့အောင်လို့ပွားရမယ်ရေလိုအာဘောဓလိုရေလိုသဘောပေါက်တော့အောင်ဒေသောမိလိုသဘောပေါက်တော့အောင်ဝါရောလေလိုသဘောပေါက်တော့အဲ့ဒါဒီလည်းပဲသူကနှလုံးသွင်းကြအနာကောင်းတဲ့တရားတွေပါပဲအာကာသဟင်းလင်းပြင်ရလို့သဘောပေါက်တော့အောင်နှလုံးသွင်းရမယ်ပြီးတော့နောက်တစ်ခါမေတ္တာဘာဝနာပွားများရမယ်တဲ့ ကရုဏာပွားများရမယ်မုဒိတာပွားများရမယ်ဥပိ္ပခာပွားများရမယ်အဲဒီနဲ့ပွားများပုံတွေအမှန်ကောင်းပါလေဘယ်နှစ်သတင်းလောက်ဖွားရမယ်ဒီဘုန်းကြီးတရသေးများပြီးမလာအောင်လေအပုံမဲ့ကြာနေတရားကြီးနောက်နှစ်သတင်းသုံးသတင်းဟောတော့အုံမမရဘူးတော့တရားတွေတော်တော်ကြာနေအဲနောက်ပြီးတော့ဥပိ္ပခာပြီးတော့ဥပိ္ပခာလည်းပွားများပြီးတော့ဒီ နေသပညာအနေသပညာလည်းပွားများရမယ်နေသပညာအဲဒီတရားမြတ်စွာဘုရားကိလေသာကင်းအောင်ကျင့်ပုံတွေဟောပါတယ်ပြီးတော့မှအာနာပါနာသတိသင်္သာရိပုတ္တရာဟောတဲ့အာနာပါနာသတိပွားပုံကိုမြတ်စွာဘုရားအကျင့်ဟောတယ်အဲဒီသုတ်ကအမှန်တရားမှတ်သားဖို့ကောင်းတဲ့သုတ်ပါပဲအဲဒါမှလည်းဒီကနေ့တော့ပြီးအောင်မဟောနိုင်ဘူးလေဒီရအောင်မှဖြစ်တော့မှာ ဒါတော့ဆိုရင်လည်းတော်တော်ဟန်ကြတော့ပါဘူးတော်တော်ဟန်ကြတော့နှလုံးသွင်းသင်ခြင်းမှုရရင်ဒီအများကြီးရမျက်ခြင်းကကြတော့ဒီကမ္မဋ္ဌာန်းစီကဥဒုဇာတာကဟောလိုက်မယ်ကမ္မဋ္ဌာန်းစီလေးလည်းဟောအောင်မနေကြမှာမဟုတ်လားမျက်ခြင်းကတည်းကဟောတပည့်ခါကြတော့ကိုယ်ကကမ္မဋ္ဌာန်းစီကညာအနေနဲ့တရားတွေကိုကမ္မဋ္ဌာန်းမေ့စင်နေတဲ့ကမ္မဋ္ဌာန်းစီကဥပ္ပန္နိကဟောလိုက်အဲပညာ၃ရက် တရားဝယ်ပြီးရောနောက်ပြီးတော့ဘုရုဇာတာကမန္တလေးသာသနာ့ရိပ်သာမှာစောင့်ရှောက်ဖို့ရတာဝန်ယူထားရတယ်။မန္တလေးသာသနာ့ရိပ်သာလည်းကမ္မထာဆရာတိုင်းဟိုတင်အမြဲတမ်းမရှိတာကြားပါပြီ။ဟိုပုဂ္ဂိုလ်စောင့်ရှောက်ဒီပုဂ္ဂိုလ်စောင့်ရှောက်လည်းကြားပါပြီ။ဟိုမန္တလေးကဝါကင်းကုန်းကသုဇောတိကဆိုစောင့်ရှောက်လာနှစ်တည်တော်များသူနဲ့သူเจ้าနဲ့ သူတတိတွေနဲ့ဆိုတော့သူလည်းတာဝန်လေးအဲဒါနဲ့ဒီဃာတွေကလည်းကြောက်တာနဲ့တခြားကပုဂ္ဂိုလ်လည်းထားလို့ဖြစ်မှာမဟုတ်တာနဲ့ဒီကသမဏဆရာတစ်ပါးပါသွားနေတော့တစ်ပါးပါထဲမှာလည်းကျေဥစွာဆိုရင်တော့ကုသဇာတာသွားနေမှာဖြစ်မှာပဲကုသဇာတာအဲ့ဒီမှာလည်းနေဘူးလေသူဒီဃာဓမ္မတွေကလည်းသူသိတာတော်တော်များပါတယ်အောင်လည်းကြည့်ကြအဲကြောင့်ကုသဇာတာသွားနေဘူးရဘုညာပဲတိုက်တွန်းထားပါတယ် ဥဇာရကတော့အများအားနေရမယ်ဆိုတော့သူနေဖို့ကမလေးပါဘူးတဲ့နေဖို့ရပါလားဆိုတော့ကိုကြီးကအများအားတော့ဒီလိုနေလို့ဖြစ်သေးဘူးလို့ဒီမှာလဲကျန်းနေအောင်မဖြစ်မယ်လို့တစ်နှစ်နှစ်နှစ်သုံးနှစ်ဒီနေရကြည့်ပြီးတော့နေပြီးဒီမှာတလက်ဒီကပြင်းကမ္ဘာဆရာတလက်ဒီလိုကိုယ်မှဖြစ်မယ်အဲနောက်ကြမှာတဖြည်းဖြည်းမှကျောင်းဝါလေရောသွားမြဲခြင်းနဲ့မြဲသွားမှာပဲလို့ဒါအခုနေတော့မဖြစ်သေးဘူးလို့ဒီလိုပဲပြောထားပါတယ်အဲဒါကြောင့်အခုလာပြီးပြော 9ရက်နေ့ဆိုလို့ရှိရင်ကုသဇာတာအဲဒီမန္တလေးကိုမန္တလေးသွားဝယ်ရသွားပါလိမ့်မယ်မသွားခင်လည်း10ရက်နေ့မှဒီမှာယောဂီနှုတ်ဆက်တရားပေါ်တော့ဒီယောဂီတွေလည်းအဲဒီနေ့မှာကြောနိုင်အောင်ကုသပြီးတော့10ရက်နေ့မှာကုသဇာတာဆက်ပြီးတော့ဟောလိမ့်မယ်အဲဒီနေ့ကလည်းကုညက်ဒီပုဂ္ဂိုလ်ပြောလည်းပြီးပါတယ်ကုညက်ပြောမှပို့ပြီးတောင်းအောင်ကုညက်ပြောတာလေဒီနေ့တရားတော့ဒီနေ့ရက်ကြောင်ဆိုတော့နောက်သတင်းတွေကျမှဆက်ပြီးတော့ဟောရအောင်

ဗျာပါဒဒေါသတွေကျင်းတယ်အလုံးသတ္တဝါတွေလည်းချမ်းသာချမ်းသာကြောင်ဖြစ်တယ်ပေါ့အဲတချို့လည်းပဲသိညာနှွဲဆိုတဲ့သတ္တလို့စားယူပြီးတော့သူရှင်မေတ္တာဘာဝနာတွေပွားကြတယ်ကနေမေတ္တာဘာဝနာတွေပွားအောင်လို့ပြီးတော့မှကုသိုလ်တွေအမျှဝေပြီးတော့တရားသိညာ အာလုံးသတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြသမ်းသာစွာနဲ့အာနာဝန်ကို ရွယ်ဆောင်နိုင်ကြပါစေမိမိတို့ခန္ဓာကိုယ်ရွယ်ဆောင်ရတာ၄တယ်သေချာစဉ်းစားခြင်းသေချာ၄ပါတယ်သာရည်ပေါရေးနေရေးထိုင်ရေးဝိုးရေးပေါင်းတင်ဆက်ဆံရေးအစသာရအရေးအများကြီးရှိပါတယ်လူတို့ကိုလူတို့ကအများကြီးရှိတယ်ဒီရင်တိရစ္ဆာန်တွေလည်းအများကြီးရှိတာတိရစ္ဆာန်တွေမှာသာသနာ့ကျေကောင်းတာဒီလိုစာရေးပေါရေးတောင်း40ကျကြတယ်အသာတော့ကြာရင်ကြာရင်နဲ့ဘေးရန်အန္တရာယ်ကအများကြီးရှိနေတော့ သူတို့ဘေးရန်အန္တရာယ်ကိုအများအားကြောက်နေရတယ်တတိတိတလန်းလန်းနဲ့ဒီထဲကနေပြီးတော့စာလေးတွေရှားပြီးတော့စားကြကြသနာကြသိကောင်းနေတော့အင်းအားနေတဲ့တ attva တွေသိကြကြရတယ်မှာတ attva တွေကြီးသနာကြမှန်ကောင်းပါလေအဲဒီတော့ခန္ဓာဝင်ရွတ်ဆောင်ရတာတောင်းလေးတယ်တဲ့ဒီတကွာမဟုတ်ဘွာတိုင်းဘွာတိုင်းဒီလိုဆောင်းနေကြတာအဲဒီလေးတဲ့ခန္ဓာဝင်ကိုမပင်မပန်းချမ်းချမ်းသာသာနဲ့ဆောင်းနေကြပါစေလို့သာမေတ္တာပို့ရတယ် အာလုံးသတ္တဝါတွေဘေးရန်ကင်းကြပါစေသိစင်ရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေကိုယ်စိတ်နှပြသမ်းသာစွာနဲ့အာနာဝံကို လုံးသတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြအမှန်စွာနဲ့အနာဝံကိုသက်ဆောင်နိုင်ကြပါစေ တ္တာပွားရင်ပွားရင်နဲ့မေတ္တာပွားတဲ့စိတ်ကလေးတွေနောက်ကနေပြီးရှိရင်ဝိပဿနာဖြစ်ပါတယ်အာလုံးသတ္တဝါတွေလို့နှလုံးသွင်းတဲ့စိတ်ကလေးကအာလုံးသတ္တဝါတွေဆိုပြီးတော့မရှိဘူးကြားတာတွေလည်းမရှိဘူးပြောက်သွားမမြဲတဲ့တရားတွေလည်းအဲဘေးရန်ကင်းကြပါစေလို့ဆိုလိုက်တဲ့မေတ္တာဘာဝနာစိတ်ကလေးကလည်းပြီးရင်မရှိဘူးအတန်တွေလည်းမရှိဘူးကြားတာတွေလည်းမရှိဘူးဘုံလုံးပြောက်တာမမြဲတဲ့တရားတွေ

အဲဘေးရန်ကင်းကြပါစေဆိုလိုက်တာနဲ့ဆိုတဲ့စိတ်နှလုံးသွင်းတဲ့စိတ်အဲရွတ်တဲ့အပန်းတွေရောက်တော့တာနောက်ကလိုက်ပြီးဆိုဥပဒနာလည်းပြည့်တယ်ဆိုရမယ်အာလုံးဘတ်တော်တွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြသမ္မာစွာနဲ့အနာဝံကိုလက်ဆောင်နိုင်ကြပါစေအာလုံးဘတ်တော်တွေဘေးရန်ကင်းကြပါစေ ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြသမ်းသာစွာနဲ့ခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေအလုံးသတ္တဝါတွေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြသံသာစွာနဲ့ခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေယနေ့ဖို့၌ကျွန်ုပ်တို့ပြုစု waya adụ ad da gzotizo ara na agụ zo eyahụji ong do yana amwana gụ ulo tajiro nke ụmụgbanwee agụ mya darụ ala tonoroala ရ၌ရောက်ရှိနေသောလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အား၎င်းကျေဥစွာအထူးသဖြင့်မြတ်ပေဝေပါကုန်၏မြတ်ပေဝေပါကုန်၏မြတ်ပေဝေပါကုန်၏ အလုံးစုံသောသတ္တဝါအပေါင်းတို့အားလည်းအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမိယဖာဘုရားသမားတို့မှစ၍ အလုံးစုံသောသတ္တဝါအပေါင်းတို့သည်ကျွန်ုပ်တို့ပြုသောကောင်းမှုရဖို့ကိုအညီမျှရကြ၍ကိုယ်စိတ်နှစရာချမ်းသာကြသည်ဖြစ်ပါစေကုန်သတည်းသာသာ